ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စကားအတွင်း30ရက်တလ2021ခုနှစ်တွင်ဟောကြားတော်မူသောကောင်းဆိုးနှစ်တန်ခန္ဓာရှိဖို့တရားတော်ရှင်ဘုရားပါဘောဒီပါတာပါဟောဖာကောင်းပါဟောရှင်ဘုရားပါဘောတရားပါဗျာ ဘောမတကယ်ကဟုတ်လားတို့မကတော့တနေရာပြီးလားဟင်တို့မကတနေရာပြီးခေါင်းမှာဒီတော်ရေတော့တခါတည်းပါလေလို့တို့မောင်မောင်ရပြီးတော့ဆောင်းနေတော့အလှော်တော့ပေါ့ဗျာဒီလိုနေပြီးရောရှိတာဆရာပြည့်ရဲ့ခွေမြောက်ပြနားပါလေဗျာအဲဆောက်နေပါတယ်ဗျာမရသေးဘူးမှန်ပါဗျာ စာရေးတာကစာလိုပဲပြီးမှာပေါ့မှန်ပါဗျာကိုယ်တိုင်တွေးစရာလိုအပ်တယ်လေမှန်ပါဗျာစာနဲ့ကြည့်တဲ့ဟာကစာကသူ့အတွေ့အထိရေးတာများကြပါတယ်ဗျာမှန်ပါပြီးတော့ရေးပုံရရေးတာများပါတယ်ဗျာအာထုတ်တဲ့ယောဂီများကြတော့ဇေယျရှိသေးတာကိုဗျာမှန်ပါသူ့ဇေယျတစ်မျိုးကိုဇေယျတစ်မျိုးပြီးတော့ဇေယျရဲ့အပြော နော်ပြီးတော့ဇေယရဲ့ရောရာတွေလေအဲ့ဒါဒီကိုရှိတာကိုအဲ့တော့ဇေယဖြစ်သူကအမြဲတမ်းနောက်ကထိတ်ချမပန်လိုက်စောင့်ပြီးနေတာနင်းနေမှအတိတ်ဆုံးမခံဘူးပဲ့ခိုင်ဘောဘုရားအဲ့ဒီပဲ့ခိုင်ရှိမှရတယ်ရှင်ဘုရားရဲ့ဘုရားရဲ့ပြီးတော့များလဲတစုထူသမားကိုလုံးချင်တာတပါးတဲ့လုံးခတာမအောင်ဘူးဒီဘုရားရဲ့ပြီးတော့ရဲ့ဇေယက မဟာသီကိုရိုက်မောင်းပုံမောင်းပုတ်လို့ပို့လို့ဘုရားတော့ရောက်သွားတာမဟာသီကြတော့စီးနဲ့ခံနေလို့ဘုရားဟင်ပြီးတော့ဘုရားတို့ဘာလို့သူကပုတ်ဖြတ်ပုတ်တာတွေနဲ့ဟိုဘုရားတနေ့တနေ့ဒီချိန်ချင်းဒီချိန်ကထိုင်ချင်းဒီချိန်ကြတော့ဇင်းကြံဒီလိုလဲပုတ်တာပုတ်ဖြတ်ရှိပြီလေတခါအဲ့ဒီအာထုတ်ပြီးတာတွေကိုတည့်ရတည့်ရကိုအမြဲတမ်းခေါ်ပြီးတော့စစ်တယ် အဲဒီစစ်တော့အဲဒီစစ်တဲ့ပေါ်မှာအတဲကြကြည့်၍ဆရာကပြင်ပေးတာအဲတော့တက်သွားတာပေါ့ရှင်အဲဒီဆရာတော့ရှိအပ်ပါတယ်ဟောဘုရားတို့စာလို့သုံးတော့ဥပိ္ပေဟောတာပေါ့ဥပိ္ပေဆိုတာအနေကရှုပ်ညှိုက်ပေးတာဟင်အနန္ဒကနေတူမိရှုမိလောက်တာကိုဥပိ္ပေဥပါကအနိခသာယကရှုတာညှိုက်တာအဲဒါကိုစာလို့ဥပိ္ပေ အဲ့ဒီအနိကရှိုးတဲ့မြိုက်တဲ့ဟာရှိဦးမှာပဲဟုတ်ပါဟင်ဟိုလူရှိုးတာတော့မဟုတ်ဘူးနော်ကိလေသာရှိုးတာဟင်ဟင်လူရှိုးတာမဟုတ်ဘူးကိလေသာရှိုးပေးတာကိုမနိုင်တဲ့ကိလေသာကိုသူက ရှို့ပေးတာပေါ့ဗျာဖရာတပည့်တော်များရဲ့အစွမ်းဖရာတပည့်တော်များရှိနေတဲ့စေရနာက အများဆုံးရှိလားဓမ္မသားပါဆရာသမားရဲ့ပံ့ပိုးမှုတစ်ချက် နောက်တစ်ချက်ကစီကံကောင်းမှုစီကံนี่လူကိုမဟုတ်ပါဗျာဘုရားတို့ရှိတဲ့မြင်တဲ့စရိုက်ကိုထိမ့်ပေးတာဘုရားတို့ကတပီတော်တို့ထိမ့်ဟိုဆရာလုပ်တဲ့ထိမ့်နေတာမဟုတ်ဘူးဖေရစိတ်နဲ့ကြည်လေတာနဲ့တွဲနေတာဟိုဟိုသူတပည့်ဖြစ်တဲ့စိတ်ကူတော့သူကရင်ဝင်ပိုက်ထားပြီးတော့ဟိုကြည်လေတာဝင်ခွင့်မရအောင်တွန်းလှုပ်ပေးနေတာလေစိကံကဟုတ်နော်အဲ့ဒါစိကံရဲ့တန် ဘုရားတပည့်တော်များမှာဒီစီကန်းနဲ့ဆရာနဲ့နှစ်ဖက်မျှကင်တော့ဘုရားတို့တို့အပြင်မှာသူကကြီးတဲ့ပေါ်စီထိုးတာကိုဘုရားဒီလီပါကအထဲထဲရောက်တော့နှစ်ဖက်မျှကင်ပြီးတော့ကိုကထိုးခြင်းလို့ထိုးခဲ့ရတာဘုရားအင်းတိုင်ပွဲရနေကိုနိုင်ခဲ့တာဗျာဟင်ဟောတော့ကနှစ်ဖက်ကိုစီကန်းတဲ့ကိုဆရာကခိုင်ထားတာကိုဆရာကလည်းတင်းလိုက်တာတော့မပြောနဲ့ဗျာ ထွက်ပြေးခြင်းဖေရှိလောက်အောင်ဒင်းတာပဲဗျာသိနေကိလေသာနဲ့မကွာမချင်းလေအမှန်ပါဟင်စိတ်ကတခြားကလာတာမဟုတ်ဘူးဉာဏ်ကလာတာလေကြွဉာဏ်အသေးတိုင်ထားတာကိုကိလေသာရဲ့လို့ထူကြမရှိပါဘူးຢာကအာကြီးတဲ့ပုဂ္ဂိုလ်ဟာຢာကဆရိုက်ဖြစ်တော်တာပဲလေဒေါသကြည်သူဒေါသဆရိုက်ဖြစ်တာပဲလေဟုတ်ကလားဗျာဟင်အဲ့တော့သူကဉာဏ်ကို ကိလေသာကနိုင်ကင်ထားတာကိုဗျာအဲ့တော့ညင်နဲ့ပင်ကိုစိတ်နဲ့တွဲနေတာယူကွဲအောင်သူကဆရာကလည်းမညာမတာဗျာစိတ်တိုင်းမကြမချင်းဗျာပြီးတော့အဲ့ဒီမှာဆရာကြီးသူတည်ကြရသေးရှင်ဗျာရဲ့ဆရာဖြစ်သူကနှစ်ပေါင်းများစွာဆရာပေါင်းများစွာဒါတွေအကဲခတ်လေးလာပြီးပြင်ပေးထားတဲ့ ပညာရှင်ကိုအဲတော့သူကပဘူးဆရာရှင်ဘုရားရဲ့သူ့မှာလက်နဲ့စုံရှိတယ်ဟင်အဲရေပေးပြီးသုံးရမယ်ရှင်မျိုးကြတော့သူကရေလေးနဲ့ရင်ပြီးသွားအေးအေးလေးနဲ့ပြီးတာဟင်ဟုတ်တော့အဲနည်းနည်းလေးမီးနဲ့မှဖျောင်းဆိုမီးနဲ့ခရမှတင်တယ်အဲဒါကြတော့ဟောမီးလေးပြတာပြတာနေပြ ဆရာကအဲ့လောက်ကြွားနာရှင်ဘုရားရဲ့ဟင်အဲဒီဟာကတော့လွှာတို့ဆောက်တို့သုံးမှဖြစ်မယ်ဆိုတာကြတော့လွှာတွေဆောက်တွေခြင်တော့တာဗျာဟုတ်ကလားရှင်ဘုရားဟင်အဲလွှာနဲ့ဆောက်နဲ့မရတာကြစိုးခြင်မနောဟင်ကြောက်သားကြဘယ်လိုလုပ်မလို့သဘောကလားဗျာဆရာကအဲ့လောက်ကြွားနေဆရာဆရာရှင်ဘုရားလည်းမလွတ်ပါနဲ့ ရှင်ဘုရားရဲ့ရှင်နေတဲ့ဆန္ဒကောင်းတရားကောင်းမှုဆရာနဲ့အဲ့လိုညီတော်မြောက်ပေးလိုက်ရင်ဆရာကလည်းဘုရားတပည့်တို့စာဆူတိုင်းရောက်အောင်မှာပေါ့မညာမတာဆုံးမတတ်တဲ့ဆရာကို အပါလို့စာကဆိုပါတယ်မညာမတာဆုံးမတာကခုနကိရိတာဆုံးမမှာနော်ဟုတ်ကလားဗျာလူနဲ့ကိရိတာကိုကွဲအောင်လုပ်ပေးတာကိုဟင်ဘုရားတို့အဲ့မှာစိတ်ကဘာလို့တို့မာနကဝင်ပြီးတော့မခံတဲ့ အဲခမရဒီလိုကြီးဆက်ဆံတာပဲနဲ့ညနဲ့လေအဲဂျာဝင်ထိုးတာဗျာမခိုင်းနေတာမာနဗျာဟုတ်ကဲ့ဟုတ်ပါဟင်ဟိုကကိရိတာနဲ့စိတ်ကိုခွဲပြီးတာလေဆရာဖြစ်ကူကဟင်အဲ့တော့မညာမတာဆုံးမတတ်တဲ့ဆရာရွေးအပ်ပါလို့စာကားဆိုညာနေကိရိတာခွင့်ရယူသွားမှာနော်ဟိုဆရာကဟိုလူဟူတာဖွင့်ရေးပေးခြင်းလားကိလေသာဖွင့်ရေးပေးခြင်းလားမဟုတ်တာ ဟင်သွားအပ်တဲ့တပည့်ကလည်းသွားတော့ကတော့ကိလေသာ နှိမ်ရင်လို့သွားတာပဲသူ့တော်သူကမွေးကလေးကပါတာဗျာငင်းနိုင်ဟုတ်နော်သူကငင်းနိုင်ဗျာဒီသာဒီတော်ကပြောတာလေအဲဘယ်ဘဝဘယ်ဘဝကပါခဲ့မှန်မှန်ဒီပဲနဲ့ဒါတွေကဟုတ်နော်အင်းပါလာမှာပဲဗျာဟင်အဲ့ဒါကိုဆေရာကအဲဟိုလောကီပြောပြောရင်တော့ကလေးချင်းအဲညှိထွေးနေတာကို မိဘဝင်ချီရတာတပူခက်သွားတယ်ဖရာဟုတ်လားဟင်ကလာသားကလာသမီးနှစ်ယောက်ညှိထွေးနေတာဟိုမိဘဝင်ဖြစ်တော့နားထောင်လို့လားဘယ်ဘက်ပါမထင်လို့ဟင်ဟင်ဘယ်ဘက်ပါမထင်လို့ဟင်အဖေဘက်ပါမမဟုတ်ဘူးလားအဖေဘက်မပါဘူးလားဗျာအဲ့ဒီတိုင်းပဲရှင်ဗျာဟင်အဲ့ဒီတိုင်းပဲရှင်ဗျာမညာမတာသုံးမနိုင်နဲ့ ဆရာနဲ့တွေ့လေလေရှင်ဘုရားတက်လေလေဟင်ချော့ပြီးတဲ့ဆရာနဲ့တွေ့လေလေရှင်ဘုရားနောက်ကြလေလေဘုရားတပည့်တော်များအဲ့ဒီတရားသဘောပေါက်ခဲ့တာဆရာနဲ့ဖီခံကြောင်းပါဘုရားတော်ဆိုရင်တော့ဓမ္မသားတယ်မပူပါဘူးဟုတ်ဗျာပြီးတော့ဘုရားတော်ကတဆုထိုးသမားကိုလှုပ်ချင်တာလှုပ်ပါဟုတ်နော်ဟိုကမဟုတ်ဘူးအရှင်ဘုရားလှုပ်ရမှာမဟုတ်ဘူးတတိလှုပ်ရမှာတတိကိုခိုင်ပြီးတတ်ဖို့လူတယ် လူဝင်းမပါမှရတယ်ဟုတ်ဘူးအဲတို့ကလူကိုယ်တိုင်ဝင်လှုပ်လိုက်ချင်တာဟုတ်ဟုတ်ကမဟုတ်ဘူးတတိကိုရှည်တန်းတင်လူမပါရကြီးလူမပါမှရတယ်ကဲလုံးနိုင်မှာမလားကြီးဟင်ဟင်အဲ့ဒါလေးနဲ့အဲ့ဒီစီကံကောင်းတဲ့နေရာမညာမတာဆုံးမတာတက်စီရဒီလိုနေရာမျိုးလေးကိုကိုကိုကို ဘုရားတို့ရှောက်ထားမယ်ဆိုရင်ခုကိနေတော့နှစ်လလောက်အပ်လိုက်ပါနှစ်လလောက်နှစ်လလောက်ဟိုဝိဘူးဆရာတော်ဘုရားကြီးမင်းရှိတဲ့တိုင်ဆိုရင် တခဏစာတဘောဝစာမဟုတ်ပါဘူးသာဝရစာထီရပါလိမ့်မယ်ဆိုဝိဘူးပြောသွားတာလေတပါပါဟင်တခဏစာပါခုဟိုခြူလာလေးတစ်ခါစားလိုက်တစ်ခါခြူပြီးသွားတာလေအာယုခံစားတာက တခဏစာလေဟုတ်နော် တဘဝသာတော့တဘဝလုံးလုံးပါလာတဲ့ခံကိုဆိုလိုပါလေတတိဖြစ်ရင်တတိခံဟုတ်ဗျာဟင်အရာရှိဖြစ်ရင်အရာရှိခံအဲ့ဒါပြောတာလေသာဝရသာဆိုတာကသူပထမမကြတဲ့ပုဂ္ဂိုလ်အပေပေတော့မှမသွားရတော့ဘူးလေဟင်အပေသာတစ်ခါတည်းနဲ့ဝါတာမဟုတ်ဘူးလားဟင်ဟင်အပေသာတစ်ခါတည်းနဲ့ဝါသွားတာဗျာဒါသာဝရသာဟင်နောက်ဟို ပါတော့ကိုပထမမဲ့ကြတဲ့ပုဂ္ဂိုလ်ကဖရာတပည့်တော်အပေသွားရပါလို့ဤလို့ဆိုတောင်းတယ်မသွားတော့ဘူးကြာဟင်ဒါဝေဘူးဆရာတော်ဖရာရေးမြဲတာပြုတ်ပြုတ်သွားတာပဲလေဟင်ဖရာဆုံးမအတိုင်းလိုက်နာတဲ့ပုဂ္ဂိုလ်အပေသွားရပါလို့ဤဆိုတော့ပွားရောလာပြတော့ဝေဘူးဆရာတော်ဖရာရေးမြဲတာဟိုတရားပွဲမှာထောက်ပြလေးပြတာရှိတာဘာမှမလုပ်ဘဲနဲ့အပေကလိုရပါလို့ဤဆိုတော့လွတ်ကြောလာပြတော့ ဝေဘူးစရာတော့ဘုရားကြီးထောက်ပြသွားတာပဲတို့တွေကလည်းကားတောင်းလို့ဟုတ်တော့ဟင်ဘယ်လိုဒီတဲ့လည်းကားတောင်းတာတွေပါသေးလားဟင်ဟင်ကဲရန်ကုန်တွေကဘယ်ဟာတွေလို့ဒါရန်ကုန်ကဆိုင်းဆိုင်ဆရာတွေ့ကြလိုက်ပါ အေးဒါဆိုသူများတွေလောက်လိုက်ပြီးဖေအားလုံနေတာတွေလားဟုတ်ကလားဟင်ဟင်ဟောတော့လူကိုယ်တိုင်မထွက်ရတော့အင်္ဂါနဲ့ကနေကလောင်ကြီးနဲ့ဖေအားလုံတာဟုတ်တယ်လေဟင်လူကိုယ်တိုင်တော့ထွက်ဖေအားလုံရဲလို့လားလူရဲလားဗျာဟုတ်ကလားဗျာဟောကြောဒေါက်တာမတိတာစံကြောင်းမတိတာစံကြောင်းပေါ်မှာအင်းဒါလည်းဆရာမကြီးပဲလားဟင်ဆရာဆရာဝန်မပါ အာသေအောင်မာကြီးတဲ့အဲသူကနှမျိုးလားဟင်ဟိုဘာလို့တော့ဂျူးမျိုးတွေလားဟုတ်ပါဗျာတကယ်တော့ထောင်ထဲမှာတနည်းနိုင်20လောက်ထိတော့အားထုတ်ခဲ့ပါတယ်ခင်ဗျာ။ဟောမအင်းလေးဘက်ကထွက်ဖို့တဲ့တန်လျာလို့ပို့ပဲဥတီပြီးကြိုးစားခဲ့ဖြစ်ပါတယ်။ဟောမအင်းအင်းအင်းနိုင်20လောက်ခဲ့တယ်ဟုတ်ကလား လောက်ခဘလောက်ရတော့မရမှာဒီကတော့တော့မမိတ်မကုံယုံကြည်တဲ့လောက်ခတော့ရပါတယ်။ဟောမအေဒေါ်တာဘောဗျာဒီလောက်ရတယ်ဆိုရင်ဟင်အဲ့ဒါထောင်နေရဲ့အမြတ်ဖို့ဗျာဟင်ထောင်နေကအမြတ်ဖို့ဗျာအေတုပါတော့လောကတံဒါစာရေးဆရာကြီးတွေဆရာမကြီးတွေကြားဘူးတာပဲဗျာလောကတံလောကတံအများပြောတဲ့စကားပါ။ ပါဠိလိုလောလောကဓမ္မဟုတ်ကလားလောကမှာတွေ့ယူတွေ့စဉ်သဘောတရားဟူလောကဓမ္မအဲဒါကိုတရားကြီးတို့ခေါ်တော့လောကလောကတံလို့ခေါ်လိုက်တာဟုတ်နော်ဟင်ဘာတွေတွေ့မှာတော့ဆရာမကြီးကဟင်ကောင်းရင်ကောင်းမကောင်းဆိုတခုခုတော့တွေ့ရမှာပဲလေဟင်ဒုက္ခဆိုတွေးမှလောကတံလို့ထင်တာမဟုတ်ဘူးကောင်းရင်ကောင်းမကောင်းထူမှာပဲ နှစ်ခုတစ်ခုခုတွေ့မှာလေဟုတ်နော်ဟင်အဲ့တော့ကောင်းတော့ဘာဖြစ်တုံးကောင်းတဲ့နောက်မှာအချမ်းသာနေပေါ်လာမှာပေါ့လက်တွေပေါ်လာမှာပေါ့ချမ်းသာလာမှာပေါ့အများကချီးမွမ်းခံရမှာပေါ့ဟုတ်နော်အဲမကောင်းတော့ဘာဖြစ်တုံးမကောင်းတော့အဲချမ်းသာမရှိဘူးပေါ့ဟုတ်နော်အဲ့တော့လမ်းမဲ့မှာပေါ့ဟုတ်နော်ဆင်းရဲမှာပေါ့ဒါလူတိုင်းတွေ့ရတဲ့ဟာတွေပဲဆရာမကြီးကဟင်တို့မှာလားဖះလည်းတွေ့တာပဲလေ ဖရာကဘုံတော်နန္ဒဟင်ဘုံတော်နန္ဒပဲသူလူချင်းတော့ရတာပဲသို့တော့နေရင်စရာသွားတော့မြင်းစားတဲ့ဟိုပြောင်းဆန်စားပြီးတဝါရုံလုံးနေခဲ့ရတယ်တော့ကတံလေသူကိုယ်တိုင်ခံပြသွားတာထင်တယ်ဟုတ်နော်ဟိုဝေရင်စရာပုံနာကြီးကပင့်လို့ဝါတာပဲလေသွားတော့ကပင့်နဲ့ ပုံနာကြီးကဟိုကြမွေ့နေလို့ဟင်ဟင်ဘုရားလောကရာလေနော်တွေ့တာပဲနော်ဘုရားလေပြီးတော့တို့ရှိသေးတာဟိုဗျာဟိုပါတော့မြဟိုဟာလေကောတံပီကောတံပီကောတံပီနော်ဟင်ကောတံပီရဲ့ဟိုဥဒိနာရဲ့မိဖုရားလေ ဘသူတို့ဗျာနှစ်ယောက်ရှိတာဗျာတာမာဝရီဗျာဟင်တယောက်ရှိပါသေးဗျာမာကန်ဒီဗျာမာကန်ဒီဗျာဟင်ဖရာနဲ့သူကကြံပဲကိုဟုတ်နော်မာကန်ဒီကအဲသူကဟိုအမျိုးရဲ့နာမည်ဟိုတို့ဘာနဲ့ပြောရင်တော့ဗမာမပေါ့ဗျာဗမာကမွေးတော့ဗမာမပေါ့မာကန်ဒီကြီးကမွေးလို့မာကန်ဒီခေါ်နေတာသူ့လူနာမည်မဟုတ်ဘူးဟုတ်တော့အဲ့ဒီမာကန်ဒီကို သူမိဘမာဂန္ဒီကတော်တော်ချောဆိုတာကိုချောတော့အဲ့ဒီဟာအတွက်ကိုတမိုက်ရှာပေါ့တမိုက်ရှာတော့ဖျားချီရသွားပြီတဟာဓာတုဒုတမက်ဟောတာဟောတာဒုတမက်ပဲဟင်ဒုသမီးနဲ့ရလိုက်တာဟောဒီအဲသူပဲဆိုပြီးတော့တိုက်ရှာတော့သွားတွေ့တပေါ့ဟင်သွားတွေ့တော့အဲ့ဒီမှာသမီးသွားခေါ်တပေါ့သမီးသွားခေါ်တော့သမီးမငဲ့နိုင်ဘူးလေ အဖေနဲ့အမေကအနာခံတရားမဲ့ပုဂ္ဂိုလ်ဆိုတော့သမီးကိုညှို့ဟိုကျုံးမြှချိုးပြောလို့လိုက်တယ်ဟုတ်ဗျာဟင်ငါမှာတဏှာတို့ရတိတို့ရာဂတို့မနမင်းရဲ့သမီးတော်ဒီနတ်သမီးတွေထင်တယ်ဟင်ဟင်နတ်သမီးတွေအဲ့ဒီနတ်သမီးတွေကဖြာယောင်းတာတောင်းငါမတုံ့လောက်ခဲ့ဘူးနင်းတို့သမီးမှာ ပိုင်ထဲမှာချီရီနဲ့32ခုတာကမစင်ဒီနဲ့ဟုတ်ဗျာဟင်ဟင်ဟင်ဟင်ဒီပေါင်းမှုနေနေသာသာချိန်မနဲ့တော့မကုတ်ချင်ဘူးလို့ပြောတာပြောရပါတော့ခတ်ခတ်ရင်ရင်လေးကိုပြောလို့လိုက်တာအဲ့ဒါမှဟိုမိဘနှစ်ပါးကတောင်းဟိုတောင်းဝေကရပြီးအနာဂတ်ဒီမှာဟိုမိဘနှစ်ပါးငဲ့ပြီးတော့ တစ်ဖက်ကိုအမုန်းခံပြီးဖရာပြောသွားတယ်တို့လိုမဟုတ်ဘူးအကျိုးရှိရင်လေဟင်တစ်ဖက်မှာအကျိုးရှိမှာကိုမြင်တော့တစ်ဖက်ကသူ့ကိုမုန်းမှာကိုကြိုက်တယ်လို့မုန်းဖရာကလည်းလောနော်လောကဓာလောကဓာဖရာလည်းရှိတာပဲနော်အဲ့ဒီမှာလည်းကြည်ပန်းငါမကြိုက်မကြိုက်ဘူးပြောပါတော့ခုမိုးချုံမြေချုံတယ်ငါဒီလိုပြောနေအောင်မိုးဗျာအဲ့ဒီမှာ အဲသူကံကကောင်းတော့အဲ့ဒီဥဒေနာမင်းရဲ့မိဖုရားတော်ဖြစ်တာကိုအဲ့တော့ဘုရားကလည်းအဲ့ဒီဟိုဟာလားဗျာတမဝရီတို့ရဲ့ဖေလားဗျာဟုတ်နော်တမဝရီရဲ့ဖေကောတကလားဗျာဟင်အဲ့ဒါတွေကပင့်တော့သွားတဘောသွားတော့တခါတဲ့အရေသမားဒီတို့ဘာတို့ညာတို့ဒါတွေကိုစုပြီးတော့မာဂန္ဒီကအဆဲခိုင်းတာဗျာဟင်ဆရာမကြီးခံနိုင်မှာမလား တပည့်တော်တပည့်တော်ကိုတပည့်တော်ဆုံးမခဲ့ရတာပါဗျာတပည့်တော်ဆုံးတော်ဟာဟိုမကြမ်းပါခဲ့တာပါဗျာသိနေလို့ပြစ်တာမှတပည့်တော်ကြောက်တာဉာဏ်လေးပဲမဟုတ်ပဲတန်တရားဖြစ်ရတာအားထုတ်ရတာပါဗျာအေးဟုတ်ကလားဗျာဟုတ်ကလားဗျာဒီမှာတပည့်တော်တော်တော်ကိုဆိုပါတယ်ဗျာအားလုံးကသိပြီလို့ပဲအောက်မိခဲ့ပါတယ်ဟုတ်ကလားဗျာအဲ့ဒီမှာတွေဘာဖြစ်လာတော့ညီတော်အာနန္ဒာကဒီနေရာမကောင်းဘူးပြောင်းမယ်ပြောင်းမယ်နဲ့လှုပ်တော်တာ နိရောဓနာကလောကရာမအကောင်းခံနေကြအဆိုးပဲခံနေပါမလို့ဘုရားနောက်ကလိုက်တော့ तू ဟာကောင်းနေတယ်တွေ့မှာဘူးအခုဆိုတွေ့တော့ तू ဒီဝေဘုံတော့မယူကျင်တော့ဘူးလေဟင်ဒီဝေဘုံမယူကျင်တော့ဘူးဗျာဟုတ်ဗျာအဲ့တော့ပြောင်းမဲဟင်ပြောင်းမဲတခြားနေရာပြောင်းမဲရှင်ဘုရားပြောင်းစို့ဟာမဟုတ်ဘူးဒီမှာဖြစ်တဲ့ပြဿနာဒီမှာပြီးအောင်ဖြစ် ဖះပြောတဲ့စကားနော်ဒီမှာပြဿနာဖြစ်လို့ဟိုသွားတော့ဟိုကြတော့ဒီလိုပြဿနာပေါ်တော့ဘယ်နဲ့လို့မလဲတဲ့ဟိုကြတော့တနေရာပြောမှာပေါ့ဗျာဟဲ့ပြောတော့အဲ့ဒီနေရာတစ်ခါပြဿနာပေါ်တော့ဘယ်နဲ့လို့မလို့ပေါ့ဖះညီကိုစကားများကြတာလေဟုတ်နော်ဟိုတော့တော့တော့ပါညီနဲ့ဟွာလာဟိုတမတမုဒ္ဒဖရာနဲ့စကားများကြတာဟုတ်ကလားအနန္တကတော့တော့မဟုတ်ဘူးလား ပါပါဟင်စကားများကြတာဗျာသူတို့ချင်းအဲ့လိုဖြစ်ကြတာအဲ့တော့ချီးမွမ်းတာဖြစ်ဖြစ်ကြိတ်ရတာဖြစ်ဖြစ်ဟင်အတူတူပဲလေကနပဲလေဟုတ်ကလားဟင်စာလို့တော့ဒါဝကာလိကလို့ခေါ်ပါတယ်အခိုက်အတန့်ဖြစ်ဖြစ်ပေါ့ဟုတ်နော်ဟင်ချီးမွမ်းလိုက်တာလည်းခိုက်တန့်ဖြစ်ဖြစ်လေးပါဟင်အဲ့ဒါကြိတ်လိုက်တာလည်းခတ်တာဖြစ်ဖြစ်လေးပါဒါကလည်းကိုယ်နဲ့မဆိုင်ဘူးတဲ့ဟုတ်နော်ဆိုင်ရလားဗျာမဆိုင်ပါဘူးဟင် သူလည်းဟိုချီးမွမ်းသူကလည်းသူစိတ်ထဲပီတိဖြစ်လို့ပြောတာတို့တို့အတွက်ပြောတာမဟုတ်သူပီတိဖြစ်လို့ပြောတာဟိုကိရလည်းသူလည်းမဒေါမနတာဖြစ်လို့သူဒေါမနတာခိုင်းလို့ပြောရရှာတာသူတောင်းဝန်သူဌာနတို့ပြောတာဟုတ်ဘူးတို့ကတို့ပြောတယ်ထင်တယ်ဟုတ်ကဲ့ဟုတ်ကလားဗျဝင်းပါလိုက်ဟင်ကိုဝင်းပါလိုက်တာဟုတ်ကလားဗျကိုတို့မှမဆိုင်မင်းလေသူတို့လို့သူတို့လို့တော့တာလေဟင် အဲ့ဒါဖရာကိုယ်တိုင်ခံရတာတခါကြီးရဟင်အဲ့တော့ဖရာခံရင်ဒိုးတွေရောလွတ်ပါမလားမလွတ်ပါဘူးဟင်တခါဒိုးကလည်းဟိုပြောဒီပြောပြောဦးမယ်ဒိုးဥပိ္ပဇေကဟိုခေါင်တကာကြီးနဲ့အနှစ်30လောက်အတူလုပ်ခဲ့တဲ့ဆရာတော်ပါခေါင်တကာကြီးဟိုပုပ္ပါကနေထွက်မှဟိုသူကရဟန်းဘဝရောက်တာပါဝိပုဆရာတော်ဘုရားကြီးရဲ့ဥပိ္ပဇေယူပြီးတော့ ဆရာတော်ဘုရားရှင်ဥပိ္ပစေယူပြီးရဟန်းဖြစ်ခဲ့တဲ့ပုဂ္ဂိုလ်ပါတမန်အင်းသူကသူဘာလုပ်လို့အဲခေါင်းမောဒုံမကြရုံပဲလို့ဆိုတယ်သူကတော့ဘုရားတရားတွေလုပ်ပြီးလုပ်ပါပါလေခေါင်းမောဒုံမကြရုံပဲခွာ သူလို့ညာလို့ငါပဲသွားတော့ငါလုပ်ချင်တာက EECC နဲ့ကုသိုလ်ကုသိုလ်လို့ဖြစ်အောင်လုပ်ချင်တာခုငါလုပ်ခဲ့ရတာမှန်တယ်ဗျကုသိုလ်လုပ်တဲ့ကြားတဲ့အကုသိုလ်ကြီးတွေဖြစ်ခဲ့ရဟင် အဲတော့ငါကအဲခုံတကားကြီးကိုရှောက်တယ်ကွာတပည့်တော်ဘုရားတဲ့ကြောင်းကောက်တော့မခိုင်းပါနဲ့ဘုရားခိုင်းတရားရှိတခြားသာသနာကိစ္စခိုင်းပါဘာဖြစ်လို့တုံးလို့မေးဟာဟိုဒုတ်တပြည့်ဓာတပြည့်ကြားကအလုံးလုံးရတာဒီလောက်လုံးရတာကြီးတဲ့ကြားမှာတပည့်တော်ဘယ်လိုမှကုသိုလ်မရနိုင်ဘူးဟုတ်နော်ဘယ်လိုမှကုသိုလ်မရတပည့်တော်လုပ်ချင်တာအေးအေးသေးသေးနဲ့ကုသိုလ်ရအောင်လုပ်ချင်တာ ဟောမင်းကောင်ကြီးကဆဆုကောင်းလေးမော်လိုက်ပြီးမင်းတို့ကဘဒုဘဒုသာသနာထမ်းတာလဲกว่าလို့ပြီးဂေါရမသာသနာပါဘုရားအေးကွာဂေါရမတို့ကဟောဟိုနာလာဂီရီစင်ကြီးနဲ့တိုက်တာကွာဟင်ပြီးတော့လူလေကောင်မှာဓာတုပိုက်ပါလို့ပြောတာ၄ကွာမရှိဘူးလားရှိပါတယ်ဘုရားနင်းဖေတောင်ခံရသေးတာနင်းပါဖို့လို့တော့ပါလို့ဆိုတယ်ဟိုတကလေးကငါ့ကိုအဲ့လိုဖုံးမတယ်ကွာလို့ တို့အဖြစ်မှာသို့လို့ပြောသွားတာလေဟင်လောကဒံလောကဒံဒါပြောတာဆရာမကြီးကဟုတ်နော်တွေ့မှာပဲဟုတ်ဗျာထောင်တွေ့တော့အဲထောင်ပြင်းပြောခဲ့သူဟာထောင်တွင်းကြဆင်းရဲမှာပေါ့ဒုက္ခနဲ့ဒုက္ခကိုလုတ်တဲ့အတိုင်းဖြစ်ရတာလေဟုတ်နော်ဟင်ထောင်နဲ့လည်းဒီဒီလိုပဲနေခဲ့ရတာပါပဲအပြင်လည်းဒီလိုနေရတာပါပဲဟုတ်ကလား သို့တော်တို့ကအပြင်မှာလှုပ်လှုပ်လှလှနေကြတော့ထောင်ထဲကြကျင်းကြတဲ့ဖြစ်သွားမှာဘူးဟုတ်ဗျာလောကဓာတ်တွေ့မှာပဲဟင်တွေ့မှာပဲတို့နောက်ကအထောင်ပါကောင်းနာတွေထောင်ပါများလို့ကောင်းနဲ့ကြရင်အကောင်းနေကြီးတဲ့ဆက်လိုက်မှာပေါ့ဟင်ဟိုရိုရိုတခါကြီးဟိုစာရေးဆရာကြီးနဲ့တော့အခုရှိသေးသေးလားတို့အရင်တော့ငါတို့ရံကုန်နေတော့ငါတော့ဟို ဟွာကောဘာနုလာလာမလာကြောင်းနှောင်ခေါက်ဆွဲလေရှိသေးလားကြောင်းနှောင်ခေါက်ဆွဲသူကကြာမှတစ်လက်ခေါက်ဆွဲတစ်လက်ကိုဗျာရင်းနှီးသူတို့တွေသွားလို့ရှိရင်တော့အဲသူကပြောတယ်ခုခေါက်ဆွဲလေခေါက်ဆွဲလေလာတူတူပြောတယ်အဲ့ဒါတော့ခေါက်ဆွဲပါလားခေါက်ဆွဲကြီးတဲ့တန်းလုံးပေါ်တော့တာကိုကြာတော့မမစောင့်တော့အဲသူတော့ထိုင်တဲ့အချိန်ကတို့တို့ရင်းနှီးနေတော့သူသပွဲတော့ကကြာဖန်ကြာဖန် သူပြောတာသူအကြာသာဟေးလို့ခေါ်လိုက်အာအကြာသာကြီးကောက်ဆွဲသမားသောက်တော်ကောင်းမှုနဲ့မကောင်းမှုလဲဒီလူပဲတွေဗျာဟုတ်ပါပါဟင်တမန်ဒါကြောင့်တို့ဘုရားလက်ထက်ကအငင်းကုန်ရှိခဲ့သေးတယ်ဒီလောက်ကြီးကောင်းတာလုပ်ပြီးဘာလို့ဆင်းရဲနေသလဲဟိုကဟိုကျွန်တော်ကျွန်တော်ကြာတာငါကြာနေလို့လေခေါ်ဆွဲဆောင်ပြရတာကြာတာကြာလို့ခေါ်ဆွဲဆောင်ပြရတာ ဒုတိယဒီလှုပ်ထားရင်မနေဘူးသူကဘာလို့ထေးနေတယ်လဲဆိုသူကခေါက်ဆွဲလဲကြာနေတယ်ကြာရှင်းမလားဟုတ်ကလားအဲ့တော့ကုသိုလ်နဲ့အကုသိုလ်ကအရှင်ကောင်းတာကအရင်ဝင်တာလေဟုတ်ပါဘူးဟင်အရှင်ကောင်းတာရင်ဝင်မှာပဲဟုတ်နော်ရင်ဝင်တော့ကောင်းတာတွေနောက်ထောက်ပံ့ရှိရင်တွေးလိုက်လေအကောင်းတွေးမိတာအတဲ့တွေးမိတာပြောတော့လေတဲ့တွေပြောမိတာ လုံတော့လေတဲ့ရီလုံမိမှာဟင်ဟင်အဲ့တော့သူ့ကြတော့လူကြီးလူခင်ပေါ်မှာပေါ့စီဝါဖြစ်မှာပေါ့ချမ်းသာမှာပေါ့ချီးကျူးခံရတာများမှာပေါ့နော်နောက်ကမကောင်းတဲ့ကံကကြာသံနဲ့ကြာနေရင်ကတော့ဘယ်နေတော့ဟင်တောင်းဟင်ဟိုဝါလာတကကြီးရဲ့အဘိဇာဆိုတဲ့လူချင်းလုံးအာကြီးတဲ့စိတ် ဗျာပါဒမဟုတ်မခံစိတ်လို့ဟုတ်နော်ဟင်မိစ္ဆာဒိဋ္ဌိဆိုတဲ့ဘာဖြစ်ဖြစ်ဆိုတဲ့စိတ်လေးဝင်တော့မှာလေမိစ္ဆာဒိဋ္ဌိဆိုမှမှားတဲ့စိတ်အမြင်မှားတဲ့စိတ်ခေါ်ဘာဖြစ်ဖြစ်ဖြစ်တာတော့စိတ်မဲကြီးပေါ့ဗျာဟုတ်နော်အဲ့ဒါကြတော့လေတွေးလိုက်တော့လေမတည့်တာတွေးမိမှာပေါ့ဗျာမတည့်တာတွေးမိတော့ပြောလိုက်မိတော့လေမတည့်တာပြောမိမှာပေါ့ဗျာတော့ထလို့လိုက်တော့လေမတည့်တာကြီးထကောက်ကြိုင်မိမှာပေါ့ဗျာ ဟင်အဲ့တော့လည်းဆိုးပဲသွားကြတာနေကြီးလည်းသွားတော့မှာဗျာဟုတ်ကလားဟင်ဟင်ဆရာမကြီးကကြတာဘယ်နှခွက်တော့ခဲ့ရလဲ အေးကြတော့ဘယ်နှကွက်တော့ခဲ့ရတော့ခေါ်လေးကိုရောက်နေပါဘူးလေဒီမကောင်းဖြစ်တဲ့နောက်ပိုင်းမှာတပည့်တော်ပြန်စဉ်းစားတာပါဗျာတပည့်တော်သူချောင်ချတာအနှစ်20ဗျာဟောမှတ်တာတော့ခွတ်တဲ့ဖေးပါသို့တော်သန္တရာလို့ခေါ်ရတော့တပည့်တော်ကိုယ်တိုင်အားထုတ်ရမှာဗျာအနှစ်20ကြီးသူတို့လွတ်မှတပည့်တော်ကလွတ်မှာပေါ့ဗျာဟုတ်ပြီတပည့်တော်အားထုတ်လို့တော့ ထောင်ကလွတ်ဖို့ကိန်းမရှိဘူးဗျ။အဲဟုတ်အဲ့တော့တန်တရားလွတ်လန်းတာကိုယ့်လက်ထဲမှာရှိတယ်ကိုပိုင်တဲ့အလုပ်ဆိုပြီးတော့အားထုတ်ခဲ့ရတာပါဗျ။အဲဟုတ်ပြီ။အပေကြောက်လို့အားထုတ်ဖြစ်တာပါဗျ။အဲအနည်းနဲ့ဖယ်နေရပါလို့။တင်ပါဗျ။ဟုတ်ကလား။အဲတော့သူကဘာလုပ်ကြရမှာတော့လောကရာငါလွတ်ထားသည်ကိုယ်စိတ်ကိုယ်ကင်တတ်ဖို့အရေးကြီးဆုံးပါပဲ။နော်။ တရားအားထုတ်တာကဆရာမကြီးကိုယ်စိတ်ကိုယ်ပိုင်ဖို့အားထုတ်ခိုင်းတာပါကိုယ်စိတ်ကိုယ်ရဲ့ရှိနေကိုယ်ပိုင်တာမဟုတ်လားဗျအာစိတ်ကိုလွတ်ထားတော့အာယုံနောက်လိုက်သွားမှာပေါ့ဟုတ်နော်အာယုံနောက်လိုက်သွားတော့အာယုံခိုင်းတာခံရမှာလေဟုတ်နော်အဲ့တော့ကိုယ်တည်းကကိုယ်ကိုယ်တိုင်လိုက်ရတာနေတယ်ဆရာမကြီးရဲ့ညင်လိုက်သွားတာများတယ်လူစိတ်မလိုက်ဘူးညင်စိတ်လိုက်သွားတယ်နော် ညင်သိမ့်လိုက်သွားတော့ညင်သိမ့်ခိုင်းတဲ့အတိုင်းညင်နဲ့အာယုံနဲ့ပေါင်းပြီးဆရာမကြီးတို့ကျွတ်တို့ကိုလိမ်လိုက်တာကုခန္ဓာမှာရှိတဲ့နာအုပ်စုမှန်တယ်များကျွတ်တို့ခမားတို့ကိုလုတ်ပေးတာမပါဘူးသူခန္ဓာအတွက်လုတ်ပေးတာခွေးခန္ဓာရသူခွေးဝေဒနာခွေးတင်ညာခွေးစေရနာခွေးဝิญဉ်ကသူခွေးဘဝကောင်းစားကြီးပဲလုတ်ပြီးမှာဒုတိယဒုတိယကြောင့်မလုတ်ဘူး လူခန္ဓာရတဲ့ဝေဒနာပညာစေရနာဝိညာဉ်ကလည်းသူတဘုံကရထားတဲ့လူခန္ဓာလေးအတွက်ပဲလုပ်ပြီးမှာတို့အတွက်လုပ်မပြီးဘူးနော်တို့အတွက်လုပ်မပြီးဘူးဟုတ်ပါဟင်အဲ့တော့ဝေဒနာကလည်းချက်မှာဗျာတစိတ်တအေးလုံးချက်ဗျာတင်ညာကလည်းလိမ်မှာဗျာဝိညာဉ်ကလည်းလှဲ့တာပဲဗျာမကောင်းတာကောင်းလို့ပြီးအာတာဒန္တာတရူပိနာနဲ့စာကဆိုထားတာပဲလေဟင် ပိယရူပိနာအပိယံဆိုတာလေဟုတ်နော်ဟင်ဘယ်လိုတာယာဖရာမဟုတ်တာကိုတာယာသာဖြစ်တာယာဘွယ်ဖြစ်အောင်ပေါ့ဗျာဟုတ်ဗျာဆင်းရဲနေတာကြီးချမ်းသာချမ်းသာတဲ့ထင်အောင်လှဲ့တာလေဝေဒနာကချဲ့သည်ပညာကလိမ်သည်ဝိညာဉ်ကလှဲ့သည်ဟုတ်ဗျာစေရနာကသူတို့ခိုင်းတဲ့အတိုင်းလိုက်ပြီးထားပြရကောင်းစေရနာဆိုးစေရနာလားဟုတ်နော်သူတို့ပြောတဲ့အတိုင်းထားပြရတာဆရာမကြီးရဲ့ အဲ့တော့တို့ကလူဖြစ်လာတယ်လူကတာမန်လူမဟုတ်ဘူးဗုဒ္ဓဘာသာလူဘာသာထဲမှာလောကကထွက်မြောင်တာထွက်နိုင်တာလောကထောင်ငါပေါ့လေဟင်ခုနဆရာမကြီးပြောတဲ့ထောင်ငါတန်တရာထောင်ငါထွက်နိုင်တာဟုတ်နော်ဟင်ဗုဒ္ဓဘာသာမှာရှိပါတယ်မှန်ပါပါတခြားဘာသာမှာမရှိပါဘူးမှန်ပါပါ ကုသိုလ်ရအောင်တော့ဘာသာတိုင်းကပေးပါတယ်ပညာရအောင်ဘာသာတိုင်းမပေးနိုင်ဘူးဘုရားဘာသာပဲဟုတ်နော်သူတို့မှကြည်နီးမထားခဲ့နိုင်လို့ဟောတမဟင်အဲတခါတို့ဖျားချင်းပြိုင်အောင်မယ်လူဖျားကလူဖျားလူဖျားတော့ပြေးနိုင်တာပေါ့ပြီးတော့လူဖျားဆိုတော့ သူ့လိုဖရာကိုဘွားတွေထားခဲ့နိုင်တယ်လေဟုတ်လားဗျာသူများဖရာကနတ်ဖရာဆိုတော့အေးကိုဘွားလည်းမကြံရဲဟုတ်လားဒီလိုလည်းမပေးခဲ့နိုင်ဟုတ်ကြများတော့ဘူးတော်ရတာလာခင်းနေတာပေါင်းတော့ပေါင်းရပေါင်းလို့တလားအဲလူပြားနဲ့နတ်ဖရာကအဲ့လောက်ကွာလားဗျာတပါးတပါးဟင်တပါးဟင် တို့ကလူဘုရားဆိုတော့ဘူဘွားတွေထားခဲ့နိုင်တာလေဟိုကဓမ္မဟင်ဓမ္မရှင်ဘုရားတို့စာရီတော့ရဘူးမှာပါဒိဋ္ဌိသီလတမဉ္ဇနာတာတော့ဂတိတော့တန်ကောဒိဋ္ဌိဘုရားမြင်တယ်လို့မြင်အောင်သီလဘုရားကျင့်တယ်လို့ကျင့်ခိုင်းတယ်မှန်ပါဗျအဲ့ဒါတာတော့ဂတိတော့ပေါင်းစုထားတာတန်ကောတန်ကသူသင်္ကန်းကိုပြောတာမဟုတ်ဘူးဓမ္မယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်မှန်ပါဗျလူဖြစ်ဖြစ်နတ်ဖြစ်ဖြစ်တန်ကပဲဓမ္မဓမ္မဘုရားမြင်တယ်လို့မြင်အောင်ဘုရားကျင့်တယ်လို့ကျင့်တာ ဟုတ်နော်ဟုတ်နော်အဲတော့ဘုရားနောက်ပါဆိုတာရိပုတ္တမောကလံပေါ့ဗျာသူဘာနဲ့ပြောရင်တော့ကိုနေညာဆာမပေါ့ဗျာအဲတော့ဖျားဘွားတွေပဲလေမှန်ပါမှန်ပါနော်ဖျားကြတော့တမ္မာတံဗုဒ္ဓတမ္မာတံဗုဒ္ဓတမ္မာဟုတ်နော်ပြည့်စည်ကကြတော့တံဗုဒ္ဓတံဗုဒ္ဓသူရှင်မသာရိပုတ္တတို့ရှင်မမောကလံတို့ကြတော့ဗုဒ္ဓဟုတ်ကဲ့တာဝကဟုတ်ဗျာသူတို့အဲ့ဒီတာဝကတွေကြတော့ဗုဒ္ဓဗုဒ္ဓ ဟင်တန်မလည်းမပါတော့ဘူးတန်မလည်းမပါတော့ဘူးဘုရားကတော့ကိုယ်တိုင်ထိုးထွင်းသိလို့ကိုယ်တိုင်ရဲ့တန်မထိုးထွင်းသိတန်ဗုဒ္ဓကသိတာလေဟင်ပြည့်စုံကဗုဒ္ဓကြတော့တန်မမပါတော့ဘူးတန်ဗုဒ္ဓသူ့ဘာသူထိုးထွင်းသိတာသို့တော့အရင်ဘုရားဘုရားတွေတော့ငါပါရမီ သူစုခဲ့တာရှိအောင်မှာပေါ့ကျင်ကြီးပါသွားတယ်လေဟုတ်နော် တို့တာဝကတွေကြတော့ဖျားပြောမှသိရတာဖျားပြောတဲ့အတိုင်းလိုက်ကျင့်မှသိရတဲ့အတွက်ဗုဒ္ဓပဲဖြစ်တယ်ဗုဒ္ဓဟင်ဟင်ဟိုလေဒီဆရာတော်ဖျားကြီးလားအဲကြားဘူးပါလိမ့်မယ်အဲကိုကဖျားကိုတရားနဲ့ကိုကတန်ခါဖြစ်ထိုက်စွာဤဆွဲလင်တော့ဟုတ်နော်ဟင်ဒီတရားဒီသွားရင် ကိုဒီဖျားကိုဒီတရားကိုဒီတန်ခါဖြစ်သွားတာကိုဟုတ်နော် ဟင်ကိုကဖရာကိုတရားနဲ့ကိုကတန်ခါဖြစ်ထိုက်သွားဤဆိုတာဒေဒီဖရာတော်ဘုရားရေးသွားတာလေဟုတ်ဗျာအဲ့ဒါဗုဒ္ဓဆရာပါမှန်ပါဗျာဟင်ဒေတိသီလတာမဉ္ဇနာပါတော်ပတိတော်တန်ကောဆိုတာဖရာမြင်တယ်လို့မြင်လို့သိတယ်လို့သိတာတွေပေါင်းစုထားတာတန်ခါအဲ့တော့ဘုရားကသူမြင်တယ်လို့ပြင်သူသိတယ်လို့သိပြီးတော့ရော့ငါမရှိတဲ့နောက်ပိုင်းမှာကြံသူတွေမင်းတို့စောင့်ပြီးတော့ခေါ်ခဲ့ကြဆိုပြီးသူ့တင်ငါနဲ့သူ့တပိတ်ပေးထားတယ် ကိုပါပေးတယ်ဟုတ်ဗျာဟေးဟေးကိုပါပေးသွားတာလေဥပမာမဆရာမကြီးတို့လူဘဝနဲ့အနာဂံထိသွားနိုင်ပါလေအနာဂံဟင်သုံးမဲ့သုံးဖို့ဟုတ်ပြီဗျာသုံးမဲ့သုံးဖို့ထိသွားနိုင်ပါလေသို့တော့သင်္ကန်းနဲ့တပိတ်မပါတဲ့အတွက်ဘသူမှဟင်ခယူဆိုင်မှာဟုတ်ဘူးဗျာဟုတ်ပါဟုတ်ဗျာဟောလူတွေတဲက အဲဖညာကျင်းတယ်လို့မကျင်ဘူးဗျာသိတယ်လို့လည်းမသိဘူးဗျာတွေးရတင်ငန်းကောက်ဟုတ်ပြီတွေးရတပိတ်ကောက်ကင်သွားဗျာဟောဗျာလောက်လိုက်ကြတာဟောဗျာလောက်လိုက်ကြတာဟင်ဟင်ဖညာရဲ့ဟွာကတပိတ်ဟင်ယူနီဖောင်းအဲယူနီဖောင်းဖျားပေးထားတဲ့ယူနီဖောင်းပေါ့ဗျာတပိတ်နဲ့တင်ငန်းနော် တောင်းသူအရဟတသဟောအရဟတသဟင်အရဟတသဟင်အရဟတသဟောဒါပြောတာစီကိုကြီးကထိုက်တဲ့အလံတကုံပေါ့အလံတကုံတသပါတကုံလေဟုတ်နော်ဟုတ်နော်ဟင်အဲတော့တို့ဗုဒ္ဓဘာသာကြတော့ဘုရားကလူသားကဖြစ်တဲ့အတွက်ဘုရားကူဝါတွေထားခဲ့နိုင်တော့ကျင့်တိနီးတွေရောကျင့်နီးတွေရောဟောလို့ကျင့်ဟောလို့သိရမယ်နော်မှန်ပါတယ်ကျင့်တော့ကျင့်မသိရင် စရဏတော့ဖြစ်တယ်ပေါ့ဝိသာမဖြစ်ဘူးပေါ့ခြေတကောင်ကျိုးသွားနေတယ်ပေါ့ဟင်သိတော့သိတယ်မကြည့်ရင်လည်းတကားဟင်ဒါလည်းခြေတကောင်ကျိုးပဲဟုတ်ဗျာအသိနဲ့အကျင့်နဲ့နှစ်ဖက်လှမ်းသွားမှခရီးရောက်တာလေသိတယ်လို့ကျင့်ကျင့်တယ်လို့သိသိတယ်လို့ကျင့်ကျင့်တယ်လို့သိနဲ့တလှမ်းသွားလိုက်ရင် ခရီးတစ်ချက်တိုးသွားတာထင်တယ်ဟင်ရောက်ချင်တဲ့နေရာ မရောက်သေးတာပဲရှိမယ်ဟုတ်တယ်တလန်းတော့တိုးသွားတာပဲတလန်းတိုးဟုတ်တယ်နော်ဟုတ်နော်ဟုတ်တယ်ရောက်ချင်တဲ့နေရာမရောက်သေးတာပဲရှိတယ်တလန်းတော့တိုးသွားတာပဲဟင်ဟင်နှစ်ခါလန်းလိုက်ရင်နှစ်လန်းပေါ့အကျင့်နဲ့အတိအတိနဲ့အကျင့်စာလို့တော့စရဏနဲ့ဝိစာပါဟုတ်တယ်နော်စရဏနဲ့ဝိစာနော်ဟင်အဲ့ဒါကိုစာလို့ မြန်မာလူကြတော့အတိနဲ့အချင်းအချင်းနဲ့အတိလေဟုတ်နော်အဲလိုကျင့်ပြီးသိပြီးဘုရားမြင်တယ်လို့မြင်၍ဘုရားသိတယ်လို့သိသူတွေတို့ကလက်ဆင့်ပွားထားခဲ့တယ်ဒါမှသာသနာခုချိန်ထိလောကကထွမြောက်ကြောင်းဒီမှာရှိသည်ကုသိုလ်လူချင်းတော့ဘယ်ဘာသာဝင်ဝင်ပါဘာသာတိုင်းယဉ်ကျေးအောင်နဲ့ကုသိုလ်ရအောင် ခိုင်ထားတာကြီးတယ်ဟုတ်ဗျာအမြင်မှားလို့ တမျိုးတဖုံဟိုဆရာပြောတာကိုပြောင်းပြန်ယူလို့ပြောင်းပြန်ဖြစ်နေတာပဲရှိတယ်ဆရာဖြစ်သူကတော့ကောင်းအောင်ပြောသွားတာကြီးသေးပါဘယ်ဘာသာဖြစ်ဖြစ်လေဟုတ်ကလားဗျာအဲ့တော့လောကကထွမြောက်ကြောင်းကဒုဗုဒ္ဓဘာသာမှာရှိတယ်ရှိတဲ့အတိုင်းအခုချိန်မှာဗုဒ္ဓဘာသာကခေါ်မဲ့ဟိုခီးသွားခြင်းတဲ့ပုဂ္ဂိုလ်လမ်းပြမဲ့ပုဂ္ဂိုလ်တွေလည်းစိတ်လုံးနေဘူး ရှိတယ်တော်ပါတော်ပါစိတ်သုံးသိမှုရှိတယ်ရှိပါတော်တို့ဘက်ကထောင်ကလွတ်ချင်မလားမလွတ်ချင်ဘူးလားကိုကိုကိုမေးယုံပဲဟုတ်နော်တမပါဟင်တမလွတ်ချင်ပါတယ်ဆိုရင်တော့လွတ်အောင်လုပ်ဖို့ပဲလေတမလွတ်ချင်ပါတယ်မလွတ်ရင်တော့မလွတ်ချင်သေးလို့ပဲပြောရမှာဟုတ်ကလား လွတ်ချင်တယ်ပြောပြီးမလွတ်အောင်လုပ်ရင်တော့မလွတ်ချင်သေးလို့ပဲပြောရမှာပဲဗျာဟင်ဟင်လွတ်ချင်သူလို့ပြောလို့ရပါမလားမရပါဘူးမရနိုင်ဘူးเนาะဟင်လွတ်လွတ်မှမှန်သိလွတ်အောင်လုပ်ရမှာလွတ်တာလည်းဒီတိုင်းလုံးမှလွတ်မှမှန်သိနေဒီတိုင်းလုံးရမှာပေါ့ဒီတိုင်းလုံးရမှာကိုဟိုတိုင်းလုံးလို့မရနိုင်ဘူးတို့ကအကျင့်နဲ့သွားရမှာဟုတ်ဗျာသွားရမှာပဲထောင်ကလွတ်ချင် ပြီးတော့ရှိသေးတယ်ဆရာမကြီးလောကရန်ထဲမှာဒုက္ခနဲ့ဒုက္ခပေါ့ဗျာဟုတ်ဗျာသူနဲ့ပြောကြပါစို့ဇာနာရီယာသူရဲ့ဆွဲပွားတယ်နော်မှန်ပါဗျာဟင်သူနောက်လိုက်ဒီပါမှန်ပါဗျာအဲသူပြောနေကြဆိုရင်ဒုက္ခကိုများများကြောက်ပေးမှန်ပါဗျာဒုက္ခကတော့စကြဲကသူ့မလူခြင်းတော့ဆွဲမှမဆွဲတာ တန်တရာရှိဖို့တိတ်မရှိလှဘူးဒုက္ခကတော့မတွေးခင်ကအတွေးနဲ့ကိုဆွဲထားတာဗျာကြိုက်တာပုဂ္ဂလာပုဂ္ဂလာဗျာမတွေးခင်ကအတွေးနဲ့ကိုဘယ်မှာပါကြီးတဲ့ဆိုဒီကတရေရိုးနေကြိုက်တာဟုတ်ကလားဗျာအဲ့တော့တို့တရားသမားကအကြိုက်ကလေးပယ်ရတာမှန်ပါရဲ့အကြိုက်ကလေးစောင့်လာတာအကြိုက်ကလေးထိန်ရတာတို့ ထောင်နဲ့ဆွဲချတာအဲ့ဒီအကြိုက်ပဲကြိုက်ကဆွဲတာဟုတ်နော်ဟင်ကံကြိုက်ကြိုက်တော့လူနဲ့နတ်ဆိုကံကောင်းကံကံကြိုက်ကြိုက်လို့ကံကောင်းလို့တော့လူနဲ့နတ်ပေါ့ကံကြိုက်ကိုသူကံကြိုက်ဒုက္ခဟူဟိုမလုတ်ဖဲနဲ့များများလူချင်းတော့အောက်သွားကြတာပေါ့ကံဆိုးလုံးမိတာကိုဟုတ်ဗျာဟင်ဇံကြိုက်ကြိုက်သူကဗြမာသွားပေါ့ ဟင်ထောင်းတော့ထောင်းနေကြီးတယ်မဟုတ်ဘူးလားထောင်းနေပါဘူးဟင်ဆရာမကြီးတို့စီတော့မသိဘူးတို့ရင်ဟိုပသိန်းစာသင်နိုင်နေတော့ငါထောင်နဲ့ရောက်ခဲ့ဘူးတယ်နိုင်ငံရေးသမားတွေအတွက်ဆိုဘီကလတ်တို့ဘာတို့ဆိုတာရှိသေးတယ်ခုရှိတော့ဘူးလားရှိပါရဲ့အေးသူတို့ကလိုက်ပြလို့သိတာလေအဲအဲ့ဒီဘီကလတ်ကြတော့ဒီကနေ့ဟိုသတင်းစာတစ်စောင်နဲ့အမြဲပေးရဟုတ်ပါဘူး ပြီးတော့ဟင်းကောင်းတစ်ခွက်ကြိုက်တာမှားတယ်ဟင်ကြိုက်တာမှားရတယ်ဟင်ဟင်ဒီနေ့ငါဘာဟင်းစားမယ်ဆိုအဲ့ဒီဟင်းချက်ပြရတာမဆလာဆိုတာလက်ချက်တည်းမရှိတော့ပါဘူးဟောဗျာတော့မဆလာလက်တော့ခိုင်တော့ဒီဘယ်လိုအမကြီးမဆလာမကြိုက်ဘူးလားဟုတ်ကလားဟုတ်ကလားဟင်ဟင်အဲ့တော့ရိုးရိုးထောင်ညာသမားတဲ့ဘီကလာက အဆွဲများတယ်နော်ဟုတ်နော်အလုတ်ကျမ်းနဲ့ဘယ်နှစ်နှစ်စွာကအလွတ်ချင်မယ်ဟင်အဲ့ဒီဘီကလာသမားဘုခဲတယ်ဟုတ်ကလားဗျာဟုတ်ကလားဗျာတခါဆရာမကြီးကြုံရမလားမသိဘူးရှိသေးတယ်ထောင်မင်းသားဟောတိလားထောင်မင်းသားထောင်ကြသမားထဲမှာသူ့တဲ့သူလူဆုံးအောင်လူမိုက် ထောင်ဝါတာတို့ဘာတို့ကမနိုင်တော့သူ့ကိုကူညီတော့ဟုတ်တယ်သူကအကုန်လုံးသူကချတာကြီးတယ်ပဲဟုတ်အကုန်လုံးသူကကြီးတယ်ပဲဘိုးဘိုးဘိုးဘိုးဒီသူ့ဒါမျိုးကပဲဟေးလူမဲလူချတာသူ့ကိုထောင်မင်းသားခေါ်တယ်ဟုတ်တယ်ထောင်မင်းသားကြတော့အိမ်ပြန်အိမ်နိုင်တယ်ထောင်တော့မှာ ပေါ့ရှိပါလေမလွယ်ပေါက်ကနေထွက်ညတင်ညတော့အိမ်ပြန်အိမ်နောက်မပြန်ဝိလုံချင်တာလို့ ဆင်းပြေတော့လားအဲအဲ့လိုထောင်ကြသမားကြတော့ဆရာမကြီးရေလူရဲ့စီလိုထွက်မှာတောင်းထွက်ချစ်ထွက်ချစ်ရွရွာတော့မှာဒီလိုရယူမရမှာဟင်ဟုတ်ကလားဗျာထောင်ကြတော့ဟင် ထောင်ရတော့ထောင်မင်းသားဖြစ်ခဲ့ရေဟုတ်မလားဆရာမကြီးကထောင်မင်းသမီးမဖြစ်ခဲ့လို့လေဟုတ်ကဲ့နော်ဒီမှာမဟုတ်ဘူးဟင်တော့လို့ကျွန်တော်မဟုတ်ပြီးတော့တခါသူက ထွက်ရဲ့ရံမယ်ဆိုတော့အဲထောင်ဝါတာတွေကမျက်နှာမကောင်းဘူးမင်းကွာမင်းထွက်ရဲ့ဆိုတော့သူကလည်းသူ့အာဟုနေရတာဟုတ်တယ်။ဒီသူ့အာဟုနေရတာဟုတ် အဲ့တော့ဟိုကလည်းလှုပ်ရမယ်ဆိုတော့မျက်နှာမကောင်းဘူးဟုတ်ဗျာဟင်ဒီကလည်းဟိုနှစ်စီတယ်ဆိုလို့မင်းထွက်ဆိုလို့သာထွက်ရတယ်ထွက်ချင်တယ်အကိုက်တယ်ဟုတ်ကလားဗျာဟင်ဟင်ဟုတ်ကလားဗျာဟုတ်ပါတယ်အဲ့တော့ဟိုကထောင်ဝါတာသူနဲ့ရင်းနေတဲ့ထောင်ဝါတာမအောင်မှာပေါ့မင်းမြန်မြန်ဝင်နိုင်အောင်ကြိုးစားကွာ ပါဦးပါပါဗျာဝေကလာဥကလာဥကလာဗျာယူလို့နာမဥကလာဗျာဥကလာဗျာအဲအဲ့တော့ထောင်ကြတော့ရိုးရိုးထောင်ကြတာထွက်ချင်တာတော့ဟုတ်ပါဟင်ထောင်မင်းသားနဲ့ဘီကလာကတော့ထွက်ချင်ဘူးထွက်ချင်ဘူးရတော့ဟင်ဟင်တို့မှလည်းအဲ့ဒီအကြိုက်ပဲဖို့သိလို့အားပါတယ် ဖြစ်နေတဲ့ဒုက္ခအာလုံးအကြိုက်နောက်လိုက်ခဲ့ပြီလို့တမန်ပါဗျာအခုဖြစ်နေတဲ့ဒုက္ခအကြိုက်ကြောင့်နောင်ဖြစ်အောင်မဲ့ဒုက္ခလည်းအကြိုက်နောက်လိုက်ပြီလို့အရင်ဖြစ်ခဲ့တဲ့ဒုက္ခတွေလည်းအကြိုက်နောက်လိုက်ခဲ့လို့ပဲနော်တို့ကအဲ့ဒီအကြိုက်ကလေးကိုအမြဲတမ်းတတိထားပြီမှန်ပါဗျာသူကြိုက်ခိုင်းနိုင်မကြိုက်ပါနဲ့တရားရင်တော့ထားကြိုက်လိုက်ပါမှန်ပါဗျာမတရားလုပ်ခိုင်းတာလေးတော့မကြိုက်ချင်ကြဆံပါနဲ့ ဟုတ်နော်ဟုတ်ပါဗျာဟုတ်နော်တရားသဖြင့်ကတော့ကံကြိုးပေးလားဗျာကြိုက်ပါသို့တော်လည်းပဲငရုတ်သည်စားရင်ဖီးဘူးဖီးခြင်းဖြစ်တာမှန်သိရင်တော့ပဇွန်ကြောက်ကလေးနဲ့ဖြစ်ဖြစ်မအဲသူ့လည်းမစားမဖြစ်ရင်တော့ပဇွန်ကြောက်ကလေးတို့ မစောပဲလည်းမနေနိုင်ဘူးကွာဟုတ်ဗျာနော်ခရမ်းချင်းသီးမီပုတ်ကလေးတို့လည်းဝေးပါပေါ့ဗျာပါထွေပြောပေါ့ဗျာပါထွေပြောလို့သာပါထွေပြောလဲလားပါထွေပြောလဲကင်းမမကင်းနိုင်မကင်းနိုင်ပါဟင်ဝိတာခါတို့သူကတော့ခုနကထောင်မင်းသမီးဖြစ်နေတာဟုတ်တော်တော်နော် တော်တာပါဆိုတော့လေတမန်ပါတတိမာကြီးကိုတမန်ပါဟင်သူ့တော့သူ့ယောက်ျားကအဲထောင်ဝါတာဆိုတော့အဲဖျားเจ้าတော်ကပြန်ရင်သူ့လင်ယောက်ျားခံရပါတဲ့မလွဲတာဘူးလေဟင်မလွဲတာလို့တို့လူပုထုဇဉ်လူဟဲ့ပဲပဲတော့မဟုတ်မလွဲတာတော့မကင်းတာတော့မှန်ပါဗျာတုံညာတာပါတယ် နောက်သူတို့ယောက်ျားလည်းသောတာပန်မှာပဲဟင်ပုညဝတ္တနာပရုဒါလာဟုတ်နော်နောက်သူလည်းအရိယာဖြစ်တာပါပဲဟင်တို့အနာသဘိလူလည်းသောတာပန်နေသုံးအားတာပဲလေသူတို့ကတော့မယုံသီးခုနာကပစုံကြောက်ကလေးနဲ့ပေါ်တကားကြီးဟာစာရင်စီခြင်းဟိုစီကြိုက်ဖြစ်မှမှန်သိနေတော့တို့လူကောင်းဟိတ်အဲဆိုပြီးတော့အကြိုက်တော့မလိုက်ဘူးတို့ကဒီနည်းသုံးရမှာနော် သုံးပြီးတော့တို့ကတဘဝနဲ့ပြီးပလားပြီးသေးဘူးနော်နော်ပြီးတော့ဒီကျင်နီးကလည်းသာသနာနဲ့ဂျုံမှာမှန်ပါပါနော်သာသနာနဲ့ဂျုံမှာတို့ကသာသနာရှိနေတို့တခြားရောက်နေရင်ဒီနည်းဒီတို့နဲ့မဆိုင်ဘူးဖြစ်သွားမှာပေါ့သာသနာတို့နဲ့မဆိုင် ဖြစ်သွားမှာပေါ့နော်ဟုတ်ပါဟုတ်ဗျာဟုတ်ပါ အင်းတို့ပဲအာယုမတို့ပဲရောက်နေမယ်သူမို့အာယုအမှန်လုံးတို့အရုပဘုံရောက်နေမယ်တင်ညတာဘုံရောက်နေမယ်ဟုတ်နော်ဟိုလိုနာမကောင်းကြောင့်ရှု၍ဟိုလိုနာမကောင်းကြောင့်သာရှု၍ရုပ်ကိုဒီတိုက်ထားတဲ့ပုဂ္ဂိုလ်ကအတင်ညတာဖြစ်သွားတာဟုတ်ဟုတ်နော်ယုံမကောင်းကြောင့်သာရှု၍နာမ်ဒီတိုင်းလွတ်ထားတဲ့ပုဂ္ဂိုလ်ကအရုပလေးဘုံရောက်တာဟုတ်ဟင်အဲ့လိုအကျင့် တစ်ဖက်သားကျင့်တဲ့အကျင့်ရောက်ရင်လည်းတို့ဒီသာသနာတခြားဖြစ်သွားမှာပြောရတာ။ဟင်းပြီးတော့တို့ဥပိ္ပစေပြောခဲ့သေးတယ်စာရေးဆရာကြီးက။သာသနာ3000နဲ့မပိုဘူးငါသားရဲ့။မှန်ပါဗျာ။ဒီလိုပြောတော့ပါလေ။မှန်ပါဗျာ။သူတို့ကတော့ဟိုစီဝဲဒီစီဝဲတက်နေရတာဟုတ်။မှန်ပါဗျာ။သူတို့ချင်းချင်းပြောတဲ့စကားကိုတို့ပြန်ပြောပြသွားတာပါ။မှန်ပါဗျာ။ 3000နဲ့မပူဘူးဆိုအခု2500ကျော်ပြီလေနောက်တစ်ခါလူလာဖြစ်ဒီသာသနာရှိမလားမှန်ပါပါရှိတော့နော်မှန်ပါပါဟင်တော့ဟာလားဗျာ450ကျော်လောက်ကျန်တော့နော်မှန်ပါပါဟင်မှန်ပါပါဗျာဟင်အဲ့တော့450ကျော်နဲ့တို့နောက်တစ်ခါလူလာဖြစ်ဒါကြုံဖို့တော်တော်ခင်းနေတယ်ဟုတ်နော်ကြုံတယ်ပဲထားကျေဦးပါ ကြိုက်အောင်ပါလွတ်ရတယ်လွတ်ရတယ်တို့ဒီစာကဆိုပေါ့ဗျာမြေစီကအနှစ်တရာကိုတလက်မတလက်မရောတာမှန်ပါဗျာမြေစီမှီ၍အစာဖြစ်ရတာနော်အဲ့တော့အစာကလည်းဩဇာတတိကအဲ့ဒီလောက်ရောသွားနေမှာလေရောပါလို့ရောတော့ဥဒုကအေးဘိုင်းကနေအပူဘက်ကူးနေတာနောက်တစ်ခါ ဆရာဆရာမကြီးများလူလာဖြစ်ရင်ကိုမွေးကိုတီးရမယ်အမေဖေးကိုပฏิပန်နေတီးရမယ်အမေဖေးကိုကရုပ်တသေးသေးစိတ်တသေးသေးနေမှာအဲ့ဒီတဲကိုတို့လူလာဖြစ်ရတော့တို့ရုပ်လေရုပ်တစိတ်တဒီလောက်ရှိမှာဟုတ်ပါဟုတ်တယ်နော်ဟင်ဥရုပူရင်အာရပူမှာပေါ့နော် အာရပူစားရတဲ့အတွက်ရုပ်ကဟင်ရုပ်ကလည်းလှီးလာမယ်စိတ်ကလည်းသေးလာမယ် ဟင်အဲ့တော့ကောင်းတာလည်းခံနိုင်သိမရှိဘူးဆိုးတာလည်းခံနိုင်သိမရှိတော့ဘူးနော်မှန်ပါတယ်ဗျတို့ဒီတရားအထုတ်တဲ့ဘုရားကောင်းကောင်းဆိုးဆိုးသူ့ကိုဥပိ္ပခပြုပြီးကိုသိကျင်တာစတိုင်းမှာတက်ကြည့်ရတာလေဟုတ်ပါတယ်ဟုတ်တယ်နော်ဟုတ်တယ်နော်ဟုတ်ပါတယ်ဟင်အဲ့တော့တို့ဟိုကြတော့ဒါတွေခံနိုင်မှာဟုတ်တော့ဘူးဗျဟင်ခံခံနိုင်နေတော့တခါလူလာဖြစ်ရင်ဒီလောက်ရုံတက်မရှိတော့ဘူးခံနိုင်အားနေတာဟင်ခံနိုင်အားနေတာခံနိုင်အားနေသွားရင် ဟိုရုပ်တသေးရင်စိတ်ဓာတ်သေးသွားမှာပေါ့တမဟုတ်နော်ဖယားလက်ထက်က6တောင်ခုနှစ်နဲ့သမီးနဲ့ရတယ်ဆိုခုနှစ်နဲ့သမီးဆိုအနည်းဆုံး4တောင်ကျော်6ပြီကျော်အဲ့တော့ရှိတော့ပြီမိသားကတော့ခုနှစ်နဲ့ပြားဟိုခုနှစ်နဲ့သားခုနှစ်နဲ့သမီးလေးတွေတော်တော်သူတို့တော့ကဟိုစားရတဲ့အာဟာရကအစီအလေးပြီးတော့ဥရုကအေးအေးလေးဟင်ဥရုအေးအာဟာရအေးတွေကလူသားဖြစ်တော့ ခုနှစ်နှစ်နဲ့သူတို့စိတ်ဓာတ်ရုပ်ဓာတ်ကြီးတွေကဒုတဲ့ပါမှာဒုမှဒီလောက်ဖြစ်သွားဟုတ်နော်ဒုမှဒီလောက်ဖြစ်သွားပြီနောက်တစ်ခါလာရင်ဒီခွင့်ရေးရှိမှာဟုတ်တော့ဘူးရုပ်ဓာတ်တိတဲ့ပေမယ်စိတ်ဓာတ်တိတဲ့ပေမယ်ပြီးတော့ခုဆရာဆရာမကြီးတို့ပေါင်းတဲ့ဟာတွေရှေးကလူတွေနဲ့စာရင်တော့တော်တော်ဆိုးတာပဲတို့ခုခေတ်လူသားတွေမှန်ပါပါ ရှိခိကလူသားနဲ့ဆိုင်တော်တော်ဆိုးတာပဲတို့ငငယ်ကလူသားနဲ့အခုလူသားကမတူတော့ဘူးမတူတော့ပါဘူးလူလဲတူဘုံကြီးလဲတူတူတော့မတူဘူးလူနဲ့ဘုံကြီးမတူဘူးမတူတော့ဘုံကြီးတွေလည်းဘုံကြီးနဲ့ဟောတူတော့ဘူးအော်ဒိုဒိုဒိုတဲ့90ဘူးဟင်ဒိုတဲ့90ရှိပါပြီ90အတွင်းတူခဲ့ရတာ90 အစကသားကလူမှန်တိတခါသားကတွေ့ခဲ့တဲ့ဘုံကြီးမျိုးလူမျိုးမဟုတ်တော့ဘူးတမန်ပါတမန်ပါအဲ့တော့ခုလူတွေအဲ့ဒါနဲ့ဆိုင်တော်တော်ရိုင်းနာပဲတော်တော်ဆိုးတာပဲတမန်ပါ သို့တော့နောက်လာမဲ့လူနဲ့ဆိုင်ဒါတွေတော်တော်တော်တယ်အကောင်းနဲ့ဆိုင်တော့ဆောင်းဟုတ်ကလားနောက်လာမဲ့အကောင်လေးနဲ့ဆိုင်ဒါတော်တော်တော်တယ်မျိုးသက်တဲ့နဲ့ဆိုင်တော့ဟုတ်ကလားမျိုးသက်တဲ့နဲ့လာကြမလားမျိုးသက်တဲ့တွေတော်တယ်ဟောတခါကြီးကမျိုးသက်တဲ့နဲ့လုံးကုန်ပြန် အဲ့တော့နှုံပေါင်းကမာလဲဆရာမကြီးဒီလူမျိုးတွေဟုတ်တော့ဘူးလေဒီပဝန်းကျင်မဟုတ်ဘူးပေါ့မှန်ပါဗျာတရားကြောင့်ပဲအားထုတ်ပြတာပါဗျာအချိန်မဆိုင်နိုင်တော့ပါဘူးအဲလောက်ပါဗျာကြောက်ပါဗျာကြောက်ပါဗျာကြောက်စမ်းဗျာတွေ့မှာတမပါဗျာဟုတ်ကဲ့မျက်ဖြင်ငါသိတဲ့ဆုံးမယ်နောက်နှစ်သိတဲ့ဆုံးမယ်ကြက်လိမ့်မယ်မထင်နဲ့ဆုံးခေပါပြောထားတာဆုံးခေဓမ္မဟင်ဆုံးထားကရိုးရိုးဆုံးမဟုတ်ဘူးလိမ့်ဆုံးဆုံးထား တလိမ့်လိမ့်လိမ့်တော့ဆိုတာလိမ့်ဆုံးဆိုတာလိမ့်ဆုံးတာဒီတလိမ့်လိမ့်နဲ့လိမ့်ဆုံးတာဗျာတဟန်းချင်းမဟုတ်ဘူးဟုတ်ကလားလိမ့်ဆုံးဆုံးနေတာဆရာမကြီးကတရက်တရက်မတူမှန်ပါဟင်ဟိုများများမဟုတ်ဘူးဆရာဆရာမကြီးမျိုးနောက်ထပ်20လောက်ဆက်နေကြည့်ပါအဲခါကျခုလက်ရှိလူတွေကိုကြီးစုတင်လိုက်တယ်။အော်မှန်ပါတယ်။ဘယ်လောက်ကြမ်းလာမလဲ ဥဟုတ်ကဲ့အဲ့ဒါကအမှုပြအမှုပြအဲ့ဒါအမှုပြလာသားနဲ့တိတက်ခဲအောင်မလားတိတက်ခဲမလားဟုတ်ကဲ့လားဟုတ်ကဲ့လားလာသားနဲ့တိတက်ခဲမလားဟုတ်နော်ဘုံဘုံမင်းကြီးကပြောတဲ့90တဲ့အဲ့တော့ ပြီးတော့နေငယ်ကြောင်ရနေငယ်အဲ့ကိုပုံပြီးတော့ကြောင်းရတော့ပြုံးမြောက်ပါရောအေးအဲဟိုစာရေးဆရာကြီးတို့ဆရာပါပဲချစ်စာဝင်ရေးထားတာဟိုပါတယ်ဂျာနယ်တွေဖတ်လိုက်ရတာ ရှေးခေတ်ကတဲမိုက်တာမိုက်တာပဲဆိုရင်ဆိုးတာပြောတာအခုကမိုက်တာဆိုကောင်းတာပဲမိုက်တယ်ပါမိုက်တယ်အဆူကောင်းတာပဲကိုကချစ်ဆောင်ဝင်ရေးထားတာပဲလေဟုတ်ကလားဆရာကြီးတို့စာရေးဆရာကြီးတို့ကြောင့်ကိုမမိုက်တာဆိုပါတဲ့ကောင်းတာတိုင်းတို့စာရေးဆရာကြီးရောမိုက်တာလားဘယ်နဲ့ထဲတို့ဆရာကြီးတို့ဆရာမကြီးတို့ဘယ်နဲ့ထဲတို့မိုက်တာလဲလားဟင် ဟေးကြောင်းမြန်နေဖြစ်ကုန်တာအဲ့တော့ဥရုပူရင်အစီဆုံးအစီဆုံးရင်အစာချမ်းမှာပေါ့အစာချမ်းရင်စားတဲ့အစာချမ်းစားတဲ့အတွက်တို့မှာအကျော်ချင်းတွေမာကျော်လာတယ်အကျိတ်ဖူးတွေကြီးထွားလာဒါမို့စိတ်တွေကထမ်းလာတယ်မှန်ပါတယ်အရင်စိတ်မဟုတ်ဘူးထမ်းလာတယ်ဟုတ်နော်အရင်ကဒူထမ်းလာတယ်ရုပ်တမခံနိုင်တော့မှန်ပါ စိတ်ဓာတ်လည်းမခံနိုင်ဘူးလောကဓာတ်ဟုတ်နော်အဲ့တော့အကြိုက်တွေ့လဲဘာဖြစ်ဖြစ်ပဲအမုန်းတွေ့လဲဆွေဆွေခုဘာဖြစ်ဖြစ်ပဲဟုတ်အဘာဖြစ်ဖြစ်တဲ့ကြောင့်ဟုတ်နော်အဘိဓါဆိုတဲ့အလိုကြီးမှုဖြစ်သွားပြီလေဟုတ်နော်ပြီးတော့ဗျာပါရလာဗျအာမလို့အာမယာစိတ်အာကြီးလာပြီဟုတ်နော်ဒါအခုလက်ရှိလက်ရှိလက်ရှိလက်ရှိနောင်သိတဲ့ဆိုမှနော် ဟုတ်နော်အဲ့တော့ဥရုဘူးကြောင့်အစာဘူးတယ်အစာဘူးစားလို့ရုပ်ဘူးတယ်ရုပ်ဘူးလို့စိတ်ဘူးတယ်စိတ်ဘူးတော့ကံဘူးတွေလုံးမှာပေါ့မှန်ပါဗျနော်ကံနဲ့စိတ်နဲ့ခပ်ဘူးဘူးလုံးတော့ဥရုကလည်းဘူးဘူးမှာပေါ့ဥရုဘူးဘူးတော့အစီကလည်းဘူးရုပ်မှာပေါ့အဲ့တော့အစာကလည်းသီးတဲ့သီးကြမှာပေါ့ဒုတက်ဖို့မြင်သေးသလားဒုတက်ပါဆိုရင် လူဘုံပြန်လာခြင်းသေးသလားဟင်ဒီလူဘုံမလာခြင်းပါတော့ခွေးဘုံပေါ်မှာလာတယ်တော့တဲ့ဆရာကြီးဘယ်တော့မှတော့လူဘုံမလာခြင်းရဲ့ထောင်မင်းသားတွေကိုဖြစ်နိုင်ပါမလားတကယ်ထောင်မင်းသားကိုအေးထောင်မင်းသားကိုဖြစ်နိုင်ပါမလားထောင်မင်းသားကမိုက်ထားတယ်ရဲ့အထက်ကိုမိုက်ရမှာလေဟင် ရိုးရိုးနဲ့တော့ထောင်မင်းသားဖြစ်နိုင်ဘူးလေဟင်အဲ့တော့နောက်တကာလူလာဖြစ်တို့ဒီခွင့်ရပါမှရှိဒီပဝန်းပဝန်းကျင်ခွင့်ရလည်းမရှိဘူးကိုကိုကိုလည်းဒီခုခွင့်ရမျိုးမရနိုင်တော့ဘူးလေဟုတ်ဗျာဒါလေးလိုအားထားအဲ့တော့တို့ကဘာလို့ရမှာတော့တို့ထောင်ချတာအကြိုက်ပဲဟိနော်ပြီးတော့ဆရာမကြီးဟူထောင်က ဟိုရာသဝတ်ထောင်ကအနှစ်20နဲ့ပြီးတာအိမ်ထောင်ကမှန်ပါဘူးမရှိပါဘူးဟုတ်ကလားဘယ်ထောင်ကြောက်တော့ဟောပြောတာဗျာဟင်ဟောပြောနေတာဟုတ်ပြီလားထောင်ပြောတယ်လားဟုတ်ကလားဟင်အဲ့ဒါကြွားကြတာဗျာအဲ့ဒါကြွားကြတာဟိုးဗျာဆွဲတာဗျာဟင်အဲ့ဆွဲခဲ့တာဟုတ်ကလားဗျာ ကိုထောင်များဆရာမိုင်းတို့ဘာတို့တာစကားကြီးကတမျိုးဘာကတမျိုးရှေ့မှာလည်းကြားပါစကြီးနဲ့အမြဲပိတ်ထားရတာဒီကြားတွေကတံပြလောက်ကင်သူကကင်ပါသူကကင်ဟင်ဟိုဘုံမင်းကောင်တို့ဆိုရွှေတူနဲ့ထွက်ရတာလေဟင်တူနဲ့ထုထွက်ရတာတို့အဲလောက်ထိလို့ပါအိမ်ထောင်ကြတော့တကားကြီးဘလောက်ခါနေနေမထမ်းမထမ်းကိုကလာဗျာ ဟင်ကြိုက်တော့ပါဗျာဟင်တော့ဘိုးတော့ထောင်မိုင်းကြီးအိပ်ပြောနေရင်ကိုဟင်တရားတွေထောင်မိုင်းကြီးအိပ်ပြောနေရှိဦးမှာပါထွက်ရဲအကြောင်းသူတော်များဒီမှာဆွလို့ထားပြီရောဆယ်ဆယ်ငါးနဲ့ဆယ်လေးနဲ့ရောက်တော့ပါ ပုဂ္ဂလာဟိုဘူးဟိုထောင်ကလွတ်တော်တဲ့ဒီထောင်ကြံနေတာကြံနေပါဗျာဒါလူထောင်ပြီးဘုံကြီးတော်ဘုံကြီးတော်ဘုံကြီးတော်ဘုံကြီးထောင်လည်းပြောဦးမယ်ဟိဘုံကြီးထောင်လည်းရှိရတာလားဟာရှိတာပဲဟိုဘုရားလက်ထက်ကဒိတ်တာယဟန်ကြီးသင်္ကန်းတစ်ထိန်နဲ့သားမဖြစ်တာလေ။ဩဟုတ်လားဘုန်းကြီးတော်လားဗျာ။အဲသင်္ကန်းထောင်ကြတယ်ဗျာ။ဘုန်းကြီးတော်လည်းအဲသင်္ကန်းထောင်ကြတာဗျာ။ ဟိုချီပွားကြီးတခဲအပြင်ကလှူလိုက်ထားအဲ့ဒါသူ့နှမကစကန်တတ်တော့အဲ့ဒါလေးသေးသေးလေးမြင်အောင်ပါလုပ်ပြီးတော့လှလှလေးချုပ်လိုက်ထားအဲ့ဒါလေးသူကသဘောကျအိယာပေးလာမှာညာအိခါနီတောင်းစားကြည့်ရသေးတဲ့သူတင်္ဂလေးဟင်အဲ့ဒီမှာအဲလီနာယောဂနဲ့ဆိုရတော့အဲ့ဒီတင်္ဂတွားဆွဲတာလေးအဲတင်္ဂထောင်ကြတော့ဘုရားဟင် ထောင်တော့လုပ်ခဲ့ရအောင်။ဘောတော့တပိထောင်လို့သင်္ကန်းထောင်လို့ကြောင်းထောင်လို့မနေဘူးဗျာ။ဟင်းရှင်ဘုရား။ဟင်အဲ့ထောင်လည်းပြောတာပဲလား။ဟင်အကုန်လုံးပြောတာကြီးပြောတာကြီး။ယရနာဘူးတကကြီးရ။ဟုတ်တယ်။ဟင်ယရနာဆိုတာအသုံးတဲ့တာပြောတာ။မြောက်တို့ရဲ့ယရနာမင်္ဂလာပြီးပဲ။ပြောကြည့်တော့မှာ ဟေးမင်္ဂလာသီးပဲစိန်တို့ကြောက်တို့ညောက်ရတနာမဟုတ်သူနဲ့မှအသုံးမတည့်ဟင်အဲ့တော့ယဟန်ရတနာကြသပိန်သူသင်္ကန်းလို့ပြောဗျာအသုံးတဲ့ယရနာကိုဗျာဟုတ်နော်အသုံးတဲ့တော့ယရနာကိုအဲ့ဒီအသုံးတဲ့ရာဆွဲကြတာပဲအသုံးဘာလို့တဲ့တော့ကြိုက်လို့ပဲကိုနဲ့တဲ့ကြိုက်မှာပဲအဲ့တော့တို့လူအပ်တာကလောကရာရှိပါများပါတယ်အကြိုက်တစ်ခု ဒါကိုတို့အလိုမလိုက်ဘူးပဲမှန်ပါဗျာဟုတ်နော်အလိုမလိုက်ပါနဲ့နော်ပြီးတော့တို့ရေးဆရာတော်ကြီးများကကျမ်းစာရေးပြီးတောင်းတဲ့ဆိုတော့အများဆုံးယုတ်ကစိုးအများဆုံးတောင်းမှန်ပါယုတ်ကစိုးသူတို့ပါပေါ့ဗျာပါဖော်မတော့သတုမာတဲ့မျိုးယူတဲ့ပါလာလေသူတို့ကသူတို့နဲ့တော့အနှစ်900ထင်ပါတယ်တို့လူသက်နဲ့အနှစ်9တန်းထင်မှန်ပါဟင် အနှစ်၉တန်းနဲ့တူပါတယ်နေရတာကိုအဲ့တော့အနှစ်၉တန်းတွင်ဒီမရှုပ်ဟိုလိုမထော်မနှောင်းလေးတွေနဲ့လွတ်တပေါ့အခုဒီခိကျန်ကြီးလွတ်အောင်တောင်းသွားတာလေခိကျန်ကြီးကကြော်ချင်လို့ဟုတ်ဗျာသူတို့ကတော့ကျမ်းစာကြီးတဲ့ကုသူလောက်ကိုတို့ကမပြီးနဲ့တို့ကျင်ပြီးလဲရှိတယ်ပြီးနီးလဲရှိတယ်ဟုတ်နော်မှန်ပါဗျာ ပြီးတော့ကျင်းနီးဆရာမကြီးထောင်နဲ့ကျင်လာတာဆိုတော့ပြောဖို့မှလိုတော့ပဲနဲ့ဘာကျင်းရမယ်မှမရှိပဲရေးကြည့်တာတော့ကိုယ်စိတ်ကလေးကိုခုနကအလိုမလိုက်ဖို့တာတခုပဲလေမှန်ပါဗျာဟုတ်နော်ကျင်းလေးအဲ့ဒါပါပဲတခြားမဟုတ်ပါဘူးဟုတ်နော်မှန်ပါဗျာဟင်ဟင်သူစိတ်လိုလိုက်လို့သံတရာကျေခဲ့တာမဟုတ်ဘူးလားမှန်ပါဗျာအခုဖြစ်နေတဲ့ပြစ္ဆကဒုက္ခလည်းစိတ်လိုလိုက်လို့ဖြစ်တာပဲလေအဲ့တော့စိတ်လိုမလိုက်ဘူး စိတ်ခိုင်းနိုင်မလို့ခုမှန်ပါဗျစိတ်ကတော့ဖြင့်သူ့ဝိညာဉ်မှာရှိတဲ့စိတ်ကတော့ဖြင့်သူ့ခန္ဓာတည်တဲ့ဟာကိုခံစားခိုင်းပါပဲမှတ်သားခိုင်းပါပဲစေရနာထားခိုင်းပြီးသူ့ခန္ဓာအတွက်လှုပ်လှုပ်မှာမှန်ပါဗျတို့ကဒုဘဝလှုပ်ဖို့လှုပ်အောင်မှန်ပါဗျတန်တရာကလှုပ်ဖို့နော်တမန်လှုပ်အောင်မှထင်တယ်တော့ပါဗျဟင်တော့ပါဟင်ဆရာမကြီးဒီလောက်နဲ့တော်ပါလားမတော်ပါဘူးဗျာစ조사 မှန်ပါတယ်ဗျာကြိုးစားတော့ဘာလို့ရမှာတော့စိတ်နောက်တတိပါဖို့ပဲမဟုတ်ဘူးမှန်ပါတယ်ဗျာဟုတ်နော်မှန်ပါဟင်စိတ်ကြောင့်အဲစိတ်ကဆွဲနေတယ်စိတ်ခိုင်းတဲ့နေရာတို့လောကအလုံးဖြစ်တယ်မှန်ပါဒါဖာကဆိုတာပဲစိတ်ဒီမှာနေရတိလောကဟင်စိတ်နဲ့ဖန်ဆင်းထားတာမှန်ပါတယ်ဟုတ်နော်ဟင်စိတ်ဒီနာပရိကပတိဆိုတာဟင်စိတ်နဲ့ပဲတို့ကလာမဲ့ဘဝတွေလည်းဆွဲနေနေမှာပဲဟုတ်နော် ဟင်ပြီးတော့စိတ်ရဲ့အလိုပဲရှိရှိသမျှအလုံးလိုက်နေရတယ်ပေါ့ဟင်စိတ်ဓာတ်ဧကဓမ္မတသဗေဝဝတမနဝဘူးဆိုတာဟုတ်နော်ဟင်အဲ့တော့တို့ကဒီစိတ်သူဒီစိတ်ဆိုတာတို့ညင်စိတ်ပြောမှာနော်ဟင်ညင်စိတ်ပြောမှာတို့ကဟိုဒိုးစိတ်ဆိုတာညာစိတ်ပြောတာနော်တို့ကဒီညာစိတ်ဖြစ်အောင်လုပ်အဲ့တော့သူကတော့သူ့ဓာတ်နဲ့တဲ့ရင်ကြိုက်တယ်ပြောမှာပဲကြိုက်စိတ်ဖြစ်သွားမှာပေါ့မှန်ပါ တုဒ္ဓနဲ့မတည့်တော့မကြိုက်ဘူးသူကပြောမှာမကြိုက်စိတ်ဖြစ်မှာပေါ့တုဒ္ဓနဲ့တည့်တော့ကြိုက်တော့တို့ယူခိုင်းမှာပေါ့တုဒ္ဓနဲ့မတည့်တာနဲ့တွေ့တော့သူ့တို့ဖယ်ခိုင်းမှာတို့ကယူသေးမယူသေးဖယ်သေးမဖယ်သေးတတိကအမြဲရှိရမှာမှန်ပါတယ်ဗျာဒါလေးပါစိတ်သာသွားဖို့မဟုတ်ပါဘူးမှန်ပါတယ်ဗျာနော်စိတ်သာသွားဖို့ပြောတာမဟုတ်ဘူးဒါလေးပြောတာမှန်ပါတယ်မှတ်ပါမှတ်ပါ အမှတ်ကလေးဘာဖြစ်ဖြစ်ဟိုဟိုညင်ခိုင်းတဲ့အတိုင်းမလုပ်နဲ့ပေါ့ညာနဲ့လုံမှာပေါ့ဟုတ်တယ်နော်ဟင်တတိနဲ့မှနေတတိနောက်ကအတိကညာမဲမဟုတ်ဘူးလားဗျာဟင်တတိနောက်ကအတိဒီညာမှာဘာညာညာညာခွဲမနေနဲ့မှတ်တော့တော့သိနေမှာပဲဟုတ်နော်ဘာညာညာညာခွဲမနေနဲ့မှတ်တော့တော့သိနေမှာပဲတို့ကမှတ်နေရမှာပါလုံလို့ဟုတ်နော်တို့ကကြိုက်တယ်ပြောတိုင်းလက်မခံပါနဲ့မှန်ပါဗျာဟင် ဟင်သူကကြိုက်တယ်ကောင်းတယ်အဲ့ဒါတို့ကစစ်ဆေးရမှာတတိကဟုတ်လားဟင်ဒါကြိုက်တာအဲကြိုက်တယ်မကြိုက်တယ်ကောင်းတာတကယ်ဟုတ်မဟုတ်ကြိုက်လို့ကောင်းတာလားတဘာဝကောင်းလားနော်တဘာဝကောင်းဆိုသုံးမှာပေါ့ကြိုက်လို့ကောင်းတာဆိုမသုံးနဲ့ပေါ့ဟုတ်ဗျာမလွဲတာလို့သုံးရရင်ခုနငရုတ်သီးအဲမလွဲတာသုံးသုံးဒီသုံးရမှာပေါ့ကင်းမှမကင်းနိုင်တာဟင်ဟုတ်နော်တို့ကဒီ မကြိုက်တော့ဘူးစိတ်မပါဘူးဘို့ဟုတ်ဗျာတတိဟိုစိတ်တော့ဘူးတတိလိုက်ဖို့ဒါလေးပြောတာမှန်ပါပါအဲအချင်းကဟောခဲရင်လို့လားဟုတ်နော်ဟွန်းဒါမှနေဖို့ပဲမှန်ပါမှနေပြီးရင်တို့တခါကြီးများတနေ့ခုနှစ်ကျင်းအားထုတ်ရမှာတဲ့ဆရာမကြီးအားထုတ်နိုင်ပါမလားဟုတ်ပါပဲဗျာအမိုင်းဟုတ်ပါမလားတင်ပါဗျာတကယ်တော့တသက်လုံးမြ မှန်ပါဗျာနိုင်တော့ဘယ်အားဟောဗျာနိုင်တော့ဒီဆောင်းနေတော့ကိုအားထုတ်နိုင်တယ်ဟာဟုတ်ပါရဲ့ဗျာနိုင်လို့ဒီထောင်နေတော့ထောင်မင်းမင်းဖြစ်နေမှာဗျာဟိုကတော့ဟိုဒါမို့ရာဇိုးထောင်နဲ့အိမ်ထောင်ကကြောက်ရပါတယ်ပြောတာဟုတ်ပြီးကြတော့မှများတာမှန်ပါဗျာတို့ခုနှစ်ကြိမ်နဲ့ဗျာခုနှစ်ကြိမ်ကမနေ့တစ်ကြိမ်ညတစ်ကြိမ်သမင်းစားတယ်လို့တင်ပါဗျာ သမင်းကထိုင်စားတာလေတမန်တမန်တမန်ဟုတ်နော်တမန်ညတစ်ချိန်ကတနေ့တာကိုဆောင်ရွက်ခဲ့သမျှဝန်တို့ဝန်ဘိုးတွေချတဲ့အချိန်မျိုးကောင်းအေးတဲ့အချိန်မှန်ပါဗျမနဲ့တစ်ချိန်ညာတော်အဖြစ်၄နာရီဖမ်းရပါလေဘုရားရှင်ဟိုပါတော့ကျွတ်ထိုက်သူကြည့်တဲ့အချိန်လေမနဲ့၄နာရီလေအဲ့ဒီ၄နာရီကိုတစ်ချိန် ဟုတ်နော်အဲ့ဒါကဟိုထုတ်သိကိုမထမ်းခင်အေးနေတဲ့အချိန်လေးမို့ထိုင်ရပါတယ်မှန်ပါပါကိုညကတော့အထုပ်ဟောင်းချပြီးလို့အေးတဲ့အချိန်မို့ထိုင်ရပါတယ်မှန်ပါပါဟင်ဒါကထိုင်ခြင်းကြာနဲ့ငါးချိန်ကကွန်ဝါတယ်လို့သေးတော့တယ်လို့မှန်ပါပါဟင်ကွန်ဝါတာလမ်းသွားရင်ရောသွားရအောင်ဟင်ပြောရင်ဆိုရင်လေသွားရင်လာရင်အဲ့ဒါလိုလေဗျာ တင်ပါဗျာစာကဒီနေ့ခုနှစ်ကြိမ်လို့ဆိုပါတယ်မှန်ပါဗျာနှစ်ကြိမ်ကထမင်းစားသလိုမှန်ပါဗျာဟင်အဲ့တော့ဒီနေ့အဲ့ဒီမှာတို့တွေ့ဟိုတို့ကတော့မဟာစီမဝင်ခဲ့ဘူးလို့လေဒီဟိုတခြားကိစ္စတွေလိုရင်းမှတ်တဲ့အမှတ်ကထိုင်တဲ့နေရာမှာသွားအားအားပြုပါတယ်မှန်ပါဗျာဟင်တော်တော်အဲ့ထိုင်တဲ့နေရာကအမှတ်ကတခြားနေရာသွားအားပြုပါတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကျေးဇူးပြုတာမှန်ပါဗျာအဲ့တော့ဒီနေ့ဒါမှာတို့ကအဲ့လို စိတ်နောက်ကိုအမှကလေးပါပြီးတော့လိုက်သွားရင်ညထိုင်တော့စိတ်တိုင်းကြညမှာကိုစိတ်တိုင်းညထိုင်ပြီးရင်နေ့ကြတော့ဘာလို့လို့အမှန်နဲ့လေအဲ့ဒါလေးလုပ်ဖို့ဗျာဟင်ဟုတ်ပါစေဥစရာမကြီးအိမ်ထောင်ကြံသေးတယ်နော်အိမ်ထောင်ပြီးတတိယထောင်ကဘုံထောင်လားဟင်ဟင်အခုဘုံထောင်လိုက်ဟုတ်ကလားဆရာတို့ဟင်ဟင်အခုဘုံထောင်လိုက် ဟုတ်ကလားဟင်ဘုံတော်လိုက်လာကြတာတစီရောက်လာဟုတ်ကလားဘုရားတစီရောက်လာတာဘုံတော်ဘုံတော်ဘုံတော်ရောက်လာဘုံတော်ဘောနဲ့လိုက်လာဟုတ်ကလားဗျာအေးဘုံကျုံနေလာတာဟင်ဟိုဘုံကျုံကဘသူကခန္ဓာတော့ဘုံခန္ဓာဒီစောစာရေးပြကြီးမရမှာဘသူကခန္ဓာတော့ဘုံခန္ဓာဘုံကျုံကလက်မကပဲမလို့ဟင် အင်းဘုံညုံကကိုယ့်အကူခန္ဓာဗျာကိုယ်ညင်ဝါဒနာကခန္ဓာလေသူများကပါဟုတ်တယ်လေဟင်အဲ့တော့တို့ဒီကနေ့ပြောတာ လောကရငါဖာပြောတာနော်တမန်ပါဗျာလောကရနေဘလောက်များနေနေတို့ဟိုအကြိုက်ကိုမလိုက်ဖို့အရေးကြီးဆုံးပဲဟင်အကြိုက်မလိုက်ဖြစ်ဖို့ဟုတ်ဗျာအဲ့ဒီအကြိုက်မလိုက်ဖြစ်အောင်ဘာလို့အားမလို့တို့ဘာလို့လို့စိတ်တော်မှာတတိပါဖို့ဒါလေးပြောတာပါ အဲ့ဒါစာရေးဆရာဆရာမကြီးတွေပေါ်ကိုဘယ်လိုပေါ်ဂျင်းပေါ်ကိုထုံးသွင်းလိုက်တာပေါ့ဘယ်လိုမှထိတ်ခွက်လိုက်တာဘယ်လိုမှထိတ်ခွက်လိုက်တာတို့ကဂျင်းပေါ်ထုံးပြောတာဒကာကြီးကကတိုးကတိုးပေါ်ထိတ်ခွက်ဟုတ်ကဲ့ကဲဒီလောက်ဆိုကြည်နာကြရောပါသာဓုသာဓုသာဓုဘုရားမှာ ချမ်းသာစွာဖြင့်မိမိတို့အလိုရှိရာလောကီလောကုတ္တရာနှပြသောသုဖြည့်စည်အောင်မြင်ရပါစေ။ပြည့်စုံပါစေ။